ဒီဘုန်းကြီးတို့ဗိဓမာတာသင်္ကြန်ကျမ်းဆိုတာဗိဓမာတွေကိုအနှစ်ချုပ်ပြီးတော့ပြုလုပ်ထားတဲ့ကျမ်းပါပဲဒီကျမ်းကိုသင်ပေးဖို့ရည်ရွယ်တော့ဗောအဲ့ဒီဗိဓမာတာသင်္ကကျမ်းမှာလည်းအခန်းကိုအပိုင်းကိုဗောနော်ကမ္မထံပိုင်းနောက်ဆုံးပိုင်းအဲ့ဒါကတော့တကယ်လက်တွေ့အထုတ်တဲ့ပိုင်းနေအဲ့ဒီပိုင်းနေမှာဒီ ကမ္မထံလောကကိုလောက်တော့မယ်ဆိုရင်အဲ့ဒီအသုံးလုံးนี่အဓိပ္ပာယ်တွေသိရမယ်အဲ့ဒီထဲမှာပဲဝိသုဒ္ဓိခုနှစ်ပါးတော့ဉာဏ်စင်းတွေတော့အကုန်လုံးပါပါတယ်တရားကိုလေ့လာထားရင်ကိုယ်အများကြီးထောက်ကူပြုနိုင်ပါညာကြောင့်မို့အဲ့ဒီကမ္မထံဘန်းကိုသင်ပေးဖို့ဒီကအသင်သူသင်သားတွေရောဒီကသင်္နာဥစီလောက်တဲ့ပုံကုံများလဲလျှောက်ထားလို့အဲ့ဒီဘန်းကိုသင်ဖို့ရည်ရွယ် ကျန်တဲ့ဒီပိုင်းကိုသင်တာပေါ့ဗျာအဲ့ဒီမှာတော့ပထမဆုံးသူကကမ္မထံပိုင်းဆိုတဲ့အဓိပ္ပာယ်လေးနဲ့ပြောတယ်ပြီးတော့ဘာဝနာတို့ကမ္မထံတို့သမထကမ္မထံဇေယိုက်ဆိုတဲ့ကောင်းစီလေးတွေပေးတာကမ္မထံပိုင်းဆိုတာတော့ဘာပြောရလဲဆိုကမ္မထံကြီးအများကြီးရှိတော့ဝိပဿနာကမ္မထံရည်တဲ့သမထကမ္မထံရည်သမထကမ္မထမှာလည်းမျိုးမျိုးပဲအဲ့ဒီကမ္မထံအထုတ်နည်းအမျိုးမျိုးကို ပြတဲ့အဖိုင်အခန်းကဏ္ဍဖြစ်လို့ကမ္မထံပိုင်းလို့ခေါ်တာပါပဲအဲ့ဒီတည်းမှာတခါသုံးတာကတော့အဲ့ဒီတည်းမှာဘာဝနာလို့သုံးတယ်တခါတလေကမ္မထံလို့သုံးတယ်တခါတလေဘာဝနာလို့သုံးတယ်သင်ညိုဆရာကြီးကအဲ့ဒီမှာတော့ကမ္မထံလို့သုံးထားတယ်နော်ပြီးမှကမ္မထံအကြောင်းကို ရှင်းတာတွေရှိတယ်ဒီမှာတော့ပထမဆုံးဘုန်းကြီးတို့ ဘာစလီလာမလဲဆိုတော့သူရေးထားတဲ့အတိုင်းပေါ့လေဒီမှာသမထဝိပဿနာနာဘာဝနာနာမိတောပရံကမ္မထာနာပွဲခါမိဆိုပြီးတော့ဘာဝနာနှစ်မျိုးရှိတယ်ဆိုပြီးတော့သူကပြောပါတယ်ဘာဝနာနှစ်မျိုးဟာသမထဘာဝနာဝိပဿနာဘာဝနာအဲ့ဒါတော့ဓမ္မကြီးတို့ပေးထားတယ်ဒကာကြီးတို့ပေးထားတယ်ဒေါက်တာမင်းတင်မောဆောင်းလေးလည်းကြည်ထားပါတော့နော်ဘုန်းကြီးကတခါ အဲ့ဒီဟာလေးနဲ့ထပ်ပြီးတော့ပြန်ပြောပါမယ်ပို့ပြီးဆုံးအဲ့မှာသမထဘာဝနာဝိပဿနာဘာဝနာဘာဝနာဆိုတာဘာလဲဒါလေးကိုအရင်လေ့လာဖို့ပေါ့ဗျအဲ့ဒီဒေါက်တာမင်းတင်မို့ဆောက်လဲကြည်တာနော်ဘုန်းကြီးဒီမှာတော့စာနဲ့ပင်နဲ့ပြောပါမယ်ဟိုမှာတော့ဘာဝနာဆိုတာတွန်းစွာကြိုးမြတ်မိမိတဏ္ဍာ၌ဖမှန်ဖြစ်စေတတ်တဲ့တရားဘာဝနာ အဲတို့အဲ့ဒါလည်းဘုန်းကြီးဒီမှာအဖွင့်ကျမ်းလေးဗြဟ္မရတ္တိပိရေးတာလေးပို့ကြိုက်ပါဘာဝိန္ဒီစိတ်တတန္တာနာအေတိဟိတိဘာဝနာဒီတတိသမารိပညာတို့ဖြင့်မိမိရဲ့စိတ်အစဉ်ကို တိုးပွားစေတတ်လို့ဒါဘာဝနာလို့ခေါ်တယ်။တနည်းအားဖြင့်ပြောရင်ဘုန်းကြီးတို့စိတ်တွေကဘာဝနာလို့မလို့ရင်စိတ်တကအောက်တန်းကြတယ်။မြင့်မြတ်တာလို့ထက်တန်းကြတာလို့ဒီမျိုးကောင်းတဲ့စိတ်တွေ ကြီးထွားအောင်များပြအောင်လှုပ်တာမရှိဘူးဘာဝနာအတိတ်ပဲဘာဝိခုနကအတိတ်ပဲပါလဲဆိုတတိပညာတရားကိုယ်စိတ်စဉ်ကိုတိုးပေါ်အောင်ကြီးပေါ်အောင်ကြီးမြအောင်ဒါရပြောင်းတော့ရသဘောထားကြီးအောင်လှုပ်ပေးတာပါဘာဝနာလှုပ်မှသဘောထားစိတ်သဘောထားကြီးတယ်ဘာဝနာမလှုပ်ရင်တော့စိတ်သဘောထားကြီးဖို့ခက်တယ်ဘုန်းကြီးတို့လူအဲ့ဒါနဲ့ပတ်သက်ပြီးဘုန်းကြီးတို့စိတ်ဝင်စားစရာအပိုင်းလေးပေါ့ဘုန်းကြီးတို့မန္တလေး နေစဉ်ခါကစာချဆရာတော်တပါမိငယ်တဲ့အကြောင်းအရာလေးဘုန်းကြီးခြေခံပြောပါမယ်ဒီခါလေးဘုန်းကြီးကျောင်းမှာမွေးနေ့တရားတွေဘာမှဒီတရားကိုကြော်တဲ့အလေးထားရှိပါတယ်စာချဆရာတော်တပါကဘုန်းကြီးကိုမိငယ်ဘူးတာကဘုန်းကြီးတို့ဘုန်းကြီးလောကမှာကစာသင်တဲ့ဘုန်းကြီးတွေကိုပရိယတ်တိဘုန်းကြီးစာပေသင်ကြားတဲ့ဘုန်းကြီးကိုပရိယတ်တိဘုန်းကြီးလို့ခေါ်တယ်ပေါ့နော်သာသနာ့ဆရာတော်ကြီးများဒါဒါတစ်ခုရှိတယ်ဒါတစုရှိတယ်နောက် ပရိပတ်တိတရားကျင့်ကြအထုံးနဲ့ရိတ်တာဆရာတော်များဒီလိုနှစ်ဆူရှိတော့အဲ့ဒီပရိယဆရာတော်နေနဲ့ပရိပတ်ဆရာတော်နေနဲ့ကတိတ်ပြီးတော့ခေဆက်ဆက်ကအစင်မပြေဘူးဘယ်လိုဖြစ်လဲဆိုပရိပတ်ရိတ်တာဆရာတော်များကစာသင်စာချလုံးနဲ့ပရိယဆရာတော်များကစာတယုံနဲ့တရားမရနိုင်ဘူးအပြစ်ပြောသလိုဖြစ်တော့ဗောလေရှင်ဗုဒ္ဓိလမထေရတို့အကြောင်းပေါ့ရှင်ဗုဒ္ဓိလဆိုဓမ္မပဒဘုန်းကြီးတို့ ထကရာဒုတိယကိုသာမေတာ262မှာပါတယ်ဒီရှင်ဘုသီလမထေရမြတ်ကြီးကဘုရားရှင်ခုနှစ်စုထံကနေဘုရားရှင်ရဲ့တရားတော်အကုန်သိယူထားတယ်သင်ယူပြီးဒီဘုရားရှင်ခုနှစ်စုလုံးထံမှာပဲယဟန်900ကိုစာပေပို့ချနေဘုန်းကြီးတို့ဘုရားလက်ထက်ရောက်တဲ့ခါကျတော့သူ့ကိုတရားရစေခြင်းတော့ဘုရားစီလာကြတော့ပုထိလတုတ်တာအချင်းကြီး ပုထိလဟိုမက်ဖို့မရတဲ့ပုဂ္ဂိုလ်တို့ဒီလိုပြောလိုက်တာအဲ့ဒီမှာတာဝကရိုက်ဩဖေရငါတရားအထုတ်စေခြင်းလို့ပြောတာပဲဆိုအဲ့ဒီမှာဘာလုပ်လဲဆိုတော့မမနာချပြီးတော့ယဟန္တာ30ရှိတဲ့တော်ကြောင်သွားပြီးတရားတောင်းတာတရားတောင်းပြီးတော့တရားတောင်းတဲ့ခါမှာယဟန္တာမထေကြီးကအစင်စင်လွှဲလိုက်တော့နောက်ဆုံး9နှစ်အရွယ်သားမင်းငယ်လေးဒီတောင်းအဲ့ဒီမှာငကောလည်းပညာတတ်တဲ့ဓာတ်ခံရှိတော့ တရားထုတ်ရင်းနဲ့ကြင်ကြံတော့တရားရတော့အဲ့ဒီမှာကိုသူတို့ကပရိယတိပရိပတ်တိဆရာတော်ကြီးတဲ့ကြီးပေါ့ရှင်ဗုဒ္ဓိလမထေရဆိုတာဇာလုံးကိုဆုံးတီလေးလိုက်တော့ကောင်းတာပေါ့ဗျာဒီစာပေသင်ယုံနိုင်ဖုန်ညာရပ်သွားတာမဟုတ်ဘူးတကယ်တော့ဆက်လက်တရားအထုတ်သွားတယ်ဒီလိုတချို့ရေးသားဆရာတော်များကလည်းဒီဆန္ဒဆရာတွေတရားအလုပ်ချင်စေပေါ့စီယုံတာမျိုးပြောရင်တော့ပိုကောင်းတာပေါ့လေအပြစ်တင်မဲ့စား တခါဘာဖြစ်ပြန်လဲတဲ့ပရိယတ်ကြီးဆရာတော်ကြီးဆက်လဲအဲ့လိုပြောခါတဲ့ခါကျတော့သူကလည်းမကျင်နာဘူးမကျင်နာတခါပြန်ပြီးတွေ့ပြန်တာများသောဖြင့်ဒီရိတ်တာဆရာတော်ကြီးတွေရိတ်တာတွေဌာနကြဘုံကြီးတော်ဘုံကြီးရတာပြဿနာတက်တော့တာတခါတွေပြဿနာတွေကြီးကျယ်တက်ကြအဲ့လိုမျိုးတွေဖြစ်နေကြီးကျယ်တက်တဲ့ခါကျရိတ်တာဆရာတော်များဟိုပရိယတ်ကြီးဆရာတော်များဗာမိတ်များလဲကြည်သာရဟန္တာတွေရံဖြစ်ကုန်ပြီဆိုတခါတွေ့ရဟန္တာတော့ရံမဖြစ်ဘူးပေါ့ဗျာ သူတို့ရဟနာတွေကြံဖြစ်ကုန်ပြီဆိုအဲ့လိုတွေ့တယ်အဲ့လိုနဲ့အစင်ဆက်ခေဆက်ဆက်အစင်မချောခဲ့ဘူးပေါ့ဗျာဒါပေမဲ့လို့ဘုန်းကြီးကိုပြောခဲ့တဲ့ဆရာတော်တပါးကနေဗာမိန်ခဲ့လေဆိုဘုန်းကြီးတို့အင်္ဂလိပ်လက်ထက်တချို့တကာကြီးတွေဟိုကြီးမိတော့ပေါ့တက်ကြီးတဲ့ပုံကအဲ့ဒီခေတ်မှာလေဒီဆရာတော်တို့ခေတ်ပေါ့ဗျာလေဒီဆရာတော်တစ်ဖက်မိုးညင်းတန်ဖို့တွေဆိုဘုန်းကြီးတို့မုံရိုင်းတောင်မဲ့နာမှာဇေဒီတွေ အများကြီးတည်တာရုပ်ပွားတွေအများကြီးဘုန်းကြီးတန်ဖို့တွေဆရာတော်လက်တွေဆရာတော်သူကအကျင့်နဲ့နာမည်ကြီးတယ်ဇာပေလက်တတ်တော်ပဋ္ဌာန်းတရားတွေပါတယ်လူပြိန်းနားလဲအောင်ဟောပြောနိုင်တယ်ဆရာတော်ကြီးနော်ရသုံးပဋ္ဌာန်းဆိုရသုံးရွာသုံးပဋ္ဌာန်းဆိုပြီးတော့ဟိုဓမ္မဗီဒီတို့တောင်မှရေးတာရှိပါတယ်သူကအဲ့လိုတရားဟောလဲတော်တယ်တရားပြလဲတော်တယ်ဘုန်းကြီးတန်ဖို့တွေဆရာတော်ကြီးဆိုမန္တလေးမှာကကျတော့အဲ့ဒီဘက်ခင်မှာ ရှာတော်ဝိယံဂုံဆိုပရိယတ်ဒီလောကမှာထင်ရှားတယ်ရှာတော်အဲ့ဒီခက်ကစာပေသင်မှုတဲ့ဘုန်းကြီးတွေဆိုရင်ဒီဆရာတော်ဝိရံကုံဒီမတက်ဘူးတဲ့ပုံကိုရှားတယ်။အဲ့လောက်ထိနာမည်ကြီး။အဲ့ဒီဆရာတော်ကြီးနှစ်ပါးကထူးဆန်းတာတဲ့။နော်မစိုးရင်ဆရာနဲ့လေဒီဆရာတော်တို့တဲ့တယ်လို့ပေါ့။နော်မစိုးရင်ဆရာတော်လေဒီဆရာတော်လည်းတဲ့တာပဲ။သူတို့လေဒီဆရာတော်ကြီးကပရိယပရိပတ်ဆွဲဆောင်ရ။မစိုးရင်ဆရာတော်တို့ကပရိယတတ်တဲ့ ဒါပေမဲ့တဲ့တယ်နောက်ပိုင်းလေဒီဆရာတော်ကြီးတို့ကနေစီယုံတော့မစိုးရင်ဆရာတော်ကြီးလည်းတရားပဲလဲသွားပြီးအထောက်ပါအခုဒီဆရာတော်ဥယံကုံနဲ့ဒီဘုန်းကြီးတန်ဖိုးတွေဆရာတော်ကြီးလည်းရင်းနှီးတာဘုန်းကြီးတန်ဖိုးတွေဆရာတော်ကြီးကမန္တလေးရောက်တယ်တရားဝဲတွေပါရောက်လဲဆရာတော်ဥယံကုံကြီးသွားတွေ့တယ်ဆရာတော်ဥယံကုံလည်းမုံရွာပဲသွားပြီးဆိုဘုန်းကြီးတန်ဖိုးတွေဆရာတော်ကြီးကြောင့်ဝင်တယ်အဲ့လိုရင်းနှီးကြတယ်ပြောကြတယ်ဆိုကြတယ်ပေါ့ဒီနေ့ကျတော့ဘုန်းကြီးတန်ဖိုးတွေဆရာတော်ကြီးက မန္တလေးရောက်လာရောက်လာပြီးတော့ထိုင်ပြီးတော့စကားဆမိပြောကြတာပေါ့ဘုန်းကြီးတန်ဖိုးကြီးဆရာတော်ကြီးကဆရာတော်ဥယံကုံကိုတရားအထုတ်စေခြင်းနဲ့တရားစုစေခြင်းတဲ့ခါကျအပြစ်မပြောဘူးအလာဘာတာလာဘာပြောရင်းနဲ့တရားအထုတ်ဖို့ပညာသားပါပါနဲ့ပြောဆိုဆုံးမသွားအဲ့စကားလေးတော်တော်ကောင်းပါဘာမေးလိုက်လဲဆရာတော်ဥယံကုံတက်တော်ဘယ်လောက်ရှိပြီတော့မှန်ပါဗျာဒီကတက်တော်ဘယ်လောက်ရှိပါပြီ အဓိကတော့အခုကသူ့အသက်ကိုပြောလို့ချင်းမဟုတ်ဘူးဘုန်းကြီးပြောချင်တာကအဆုံးမစကားလေးပြောချင်ဆရာတော်ရောင်ကဒီလိုတက်တော်ဘယ်လောက်ရှိပါဒီရောတက်ဘယ်လောက်ရှိပါဘာညာလျှောက်တယ်ပေါ့လေလျှောက်တော့မုံကြီးတမိုးရီဆရာတော်ရောင်ဘာမိတ်လဲဆရာတော်ဝိယံကုန်းတဲ့အသက်ဆိုတာကြီးအောင်မလုပ်လဲကြီးတယ်ဒါပေမဲ့စိတ်ကတော့ကြီးအောင်လုပ်မှကြီးတယ်ဒါလေးမှတ်လားနော်အသက်ဆိုတာကြီးအောင်မလုပ်လဲကြီးတယ်ဒါပေမဲ့စိတ်ကတော့ကြီးအောင်လုပ်မှကြီးတယ် ဒီစကားလေးမိန်တာအဲ့တော့ဘာဆိုလိုရလဲဆိုဓမ္မကြီးတို့ဘုန်းကြီးတို့ဒကာကြီးတို့ခုသင်္นานသူသင်္นาသံဘုန်းကြီးပါအောင်ပေါ့နော်အသက်တွေကဒီနေ့တည်းဘယ်သူမှကြည်ခန်းကြမလို့ဖြည်းဖြည်းဖြည်းဖြည်းဖြည်းနဲ့ကြီးပါဟုတ်လားခုတို့ကျတို့ဒီမှာသင်္นานကိုကြီးဆုံးသူမမြင်တာနဲ့မကြတာနဲ့အဲ့ဒါမျိုးတွေဘုန်းကြီးတို့လည်းမျက်မှန်တမ်းမှမြင်တော့ဟုတ်လို့ဆိုမမြင်တော့ပါဘူးသူကတက်ကကြီးလာတာဘယ်သူမှကြည်ခန်းကြမလို့ဘူးနော်ဒီမှာဒကာကြီးတို့ဘုန်းကြီးဒကာကြီးတွေလည်းတက်ကြီးတဲ့ပုံစံတွေအများကြီးပဲ ခုနတခါယူကမောင်ကျော်တက်လာတွေ့တယ်တခါယူကမောင်ကျော်ဦးကြီးတို့တို့ဘုန်းကြီးတခါယူဒီမှာဦးအောင်ခင်းတို့တခါယူဒေါက်တာမျိုးတန်းကျော်ကြီးကုန်ပြီဖြည်းဖြည်းဖြည်းဖြည်းတို့ဘုန်းကြီးပါဝင်ဖြည်းဖြည်းနဲ့ဖြည်းဖြည်းနဲ့ကြီးလာဘယ်သူမှကြီးခန်းကြမလို့နောက်နေ့နေ့ကျဒီတဲ့ပုံကြီးဒါပေမဲ့အသက်ကြီးတိုင်းဒီပုံကစိတ်သဘောထားကြီးလာဒါမေးစရာရှိတယ်စိတ်သဘောထားကြီးဖို့ဆိုရင်တရားလုပ်ရမယ်ဘာဝနာလုပ်ရမယ်ဘာဝနာအဓိပ္ပာယ်အဲ့ဒါပြောတော့ခုနဘုန်းကြီးဘာဝနာအဖွင့်အဓိပ္ပာယ်တွေကြိုက်တယ်ဆိုတာ ဒေါက်တာမင်းတင်မို့ရေးတဲ့ဘာဝနာအဓိပ္ပာယ်ဒီပရမတ္တဒီပနီယာပြောတဲ့အဓိပ္ပာယ်လေးကပိုကောင်းတယ်နော်ဘာဝင်းဒီစိတ်တတာနာနာအေတေဟိတိဘာဝနာတတိသမာဓိပညာကိုစိတ်အစဉ်တိုးပေါ်အောင်ကြီးမြောက်ကြီးအောင်လုပ်တာဘာဝနာလို့ခေါ်တယ်နော်ကိုစကိုစိတ်တတ်တွေကြီးအောင်မေတ္တာကရုဏာတွေတရားတွေပြီးဝအောင်မေတ္တာတရားတွေကရုဏာတရားဗြဟ္မစိုတရားတွေပြီးဝအောင်လုပ်တာကျင့်မှပြီးဝတာနော်မကျင့်မပြီးဝဘူး နော်ဝိပဿနာတရားတွေလည်းအားထုတ်ရမယ်သမထတရားတွေလည်းအားထုတ်ရအဲ့လိုကျင့်လိုက်တဲ့ကစိတ်တက်တွေကြီးမြလာတာကြီးထွားလာတာကြီးပွားလာတာနော်အဲ့လိုမျိုးအဲ့ဒါကိုစိတ်တက်တွေကြီးမြတ်တာကိုကြီးအောင်လှုပ်တာကိုစိတ်သောတာကြီးအောင်လှုပ်တာဘာဝနာလို့ခေါ်တယ်အဲ့တော့မိုးညင်းတန်ဖိုးကြီးဆရာတော်ကြီးကခုနကဆရာတော်ကြီးပြီးကသုံးပုံကိုသင်ပြနေတဲ့ဆရာတော်ကြီးဆရာရောဆရာတော်ဥယျံကုံကို ပညာသားပါပါနဲ့မိတ်လိုက်တာကိုကပညာတတ်ဆရာတော်သူ तू ဘာမိတ်တာဆို तू သိတယ်ဘာဝနာရဲ့အဓိပ္ပာယ်ကို तू ကမပြောတော့လဲပြောသလိုမိတ်သွားတာနော်ဘာပြောရလဲစိတ်အသက်ဆိုတာကြီးအောင်မလုပ်လဲကြီးတယ်စိတ်ကတော့ကြီးအောင်လုပ်မှကြီးတယ်အရှင်ဘုရားတရားထုတ်ပါလို့ပြောတာပေါ့ဗျာစာပေနေနေကျင့်နှံ့မနေပါနဲ့နော်ဘာဝနာရဲ့အဓိပ္ပာယ်ကို तू ကညွန့်ပြီးတော့ဒီစကားလေးမိတ်သွားတာအဲ့ဒါလေးမှတ်ထားဖို့နော်ဘုန်းကြီးတို့တွေတရားထုတ်တယ်ဆိုတာ စိတ်သဘောထားတွေပြီးဝအောင်လုပ်တာနော်စိတ်သဘောထားတွေပြီးဝမှအရာရာမှာကိုကလူကြီးဆန္ဒနေတတ်တယ်ပြောတတ်တယ်စိတ်ထတတ်တယ်အဲဒါကြောင့်ဘုန်းကြီးခဏခဏပြောရတယ်တရားထုတ်တယ်ဆိုတာကကိုယ့်ရမကောင်းတဲ့ကိုယ်မူရာတွေနှုတ်မူရာတွေထိမ့်ဖို့ကျင့်တာနော်မကောင်းတဲ့ကိုယ်မူရာတွေတရားထုတ်တဲ့ကဘုန်းကြီးတို့ဘလောက်ထိမ့်နိုင်ပြီလဲမကောင်းတဲ့နှုတ်မူရာတွေကိုဘလောက်ထိမ့်နိုင်ပြီလဲနောက်ပြီးတော့ မကောင်းတဲ့စိတ်တက်တယ်လောဘစိတ်ဒေါသစိတ်မောဟစိတ်မာနအများကြီးပေါ့လေဒီအကုသိုလ်စိတ်တွေကဘလောက်ထိန်းနိုင်ပြီတော့အပူကိလေသာတွေအပူလူတိုင်းလူတိုင်းအပူရှိတယ်နော်ဒီအပူတွေကိုဘလောက်ငြိမ်းအောင်လုပ်နိုင်ပြီလဲဒါတွေကြည့်ဖို့လိုတယ်နော်အဲ့ဒါမျိုးလှုပ်ဖို့အတွက်ဘုန်းကြီးတို့တရားထုတ်တာဒါဝဘာဝနာလို့ခေါ်ပါတယ်အဲ့ဒါလေးပြောချင်တော့ပါဒီနေ့နော်ပြီးတော့ခါမှာဘာဝနာက2မျိုးရှိတယ်ခုနက ကိုရှင်အဲ့ဒီကိုဒေါက်တာမင်းဒီမို့ဆောင်းလေးတင်ပြပါအောင်ဘာဝနာနှမျိုးရှိတယ်အဲ့ဒီဘာဝနာနှမျိုးကဘာလဲဆိုတော့သမ္ထဘာဝနာဝိပဿနာဘာဝနာဒီလိုပြောတယ်ပေါ့ဗျာသမ္ထဘာဝနာဆိုတော့နော်ဘာပြောရလဲဆိုသမေတီတိသမထောပေါ့ဗျာနော်သူကသမ္ထဘာဝနာဆိုတော့ငြိမ်းအေးအောင်လုပ်တာကိုသမ္ထဘာဝနာ ငြင်းအောင်လုပ်တာဆိုဘယ်ကနေငြင်းအောင်လုပ်တာလဲဒါလေးတွေသိဖို့ရည်ကြီးတာပေါ့နော်နိဝရဏတွေကိုငြင်းအေးအောင်ကိုယ်စိတ်ထဲကနေဘာတွေငြင်းအောင်လဲနိဝရဏတွေငြင်းအောင်လုပ်တာပဲနိဝရဏဆိုလောဘဒေါသမောဟအစရှိတဲ့ဒီနိဝရဏတရားတွေပေါ့ဗျာကိုယ်တဏ္ဍာမှာရှိနေစိတ်ကမငြင်းအေးဘူးတရားအထုတ်ပြီးတော့ဒါတွေငြင်းအောင်လုပ်တာသမထဆိုငြင်းအောင်လုပ်တာဗြဟ္မတော့တမတမထဆိုတမာရီပါပဲ တမာရီဆိုတော့အဲ့ဒီတမာရီရသွားရင်ခုနနိဝရဏတွေကမဝင်တော့ဘူးပေါ့ဗျာဒါကိုငြိမ့်သွားတယ်ဗျာနော်ပြီးတော့အကျဉ်းစားပေါ့ဒီကာမဝိတ္တဗျာဝဒဝိတ္တအဲ့ဒီအတွေးတွေလည်းမဝင်တော့ဘူးစိတ်ကငြိမ့်နေသမေတိတိသမထောနော်ဒီထဲမှာတော့ပါတာတော့ဒီမှာသူကပြောတာကုသိုလ်တရားနဲ့မဉ္ဇဏ်ဖုန်ဉဏ်တို့မဖြစ်စွန်နေပိတ်ပင်တားစရာနိဝရဏတရားတို့ကို၎င်းကြော်လိုက်ငြိမ့်သက်စေနိုင်တမာရီငြိမ့်သွားအောင်လုပ်ထားပါ သမထဆိုငြိမ်းငြိမ်းအေးအောင်လောက်တာဘာတွေငြိမ်းအောင်လောက်တာလဲဆိုဒီခုနကဒီနိဝရဏတရားတွေပေါ့နိဝရဏဆိုတာကုသိုလ်တရားတွေဇန်တရားမဲ့တရားတွေပိတ်ပင်တားဆီးတတ်တဲ့တရားတွေငြိမ်းအောင်လောက်တာနော်ငြိမ်းအောင်လောက်တာငြိမ်းအောင်လောက်တကတမာရိယမှာငြိမ်းတယ်ဒီကတော့သမထဆိုတာတမာရိတရားကိုခေါ်တယ်နော်ပြီးတော့ဒီမှာတော့ဒီဝိတဝိစာရပိတိဒုက္ခဧကကရာဒါမျိုးပြောတာပေါ့လေစိတ်ငြိမ်သက်တာခုနအတွေးတွေကာမဝိတက် အစာရည်အတွေးတွေပေါ့ဗျာငြိမ်ငြိမ်သက်အောင်အတွေးတွေလည်းငြိမ်စေတယ်ဒီဇိုင်းငါတွေကိုလည်းတိမ်မွေ့သွားစေတယ်ဒါမျိုးပြောတာပေါ့ဇိုင်းငါတွေသူကတော့ငြိမ်သက်စေနိုင်တယ်ဆိုဒါမျိုးပြောသွားမှာဝိတဝိစာရစာရည်တဲ့ဇိုင်းငါတို့ငြိမ်သက်စေတယ်သောဘင်ကတော့ပီတိတို့ဘာတို့ကစာရည်လည်းလှုပ်ရှားတော့ပေါ့ဗျာဒီဟာတွေစာပိုင်းတော့လှုပ်ရှားနေတော့တမားရရသွားတာငြိမ်သက်သွားတယ် အဓိကပြောရင်တော့ဒီတမာရီရသွားရင်ဒီဇန်နေတယ်ရလာတာပါဒါသမထဘာဝနာခေါ်ဒီအမှတ်ထားဝယောဒနာမှတ်ထားရင်တော့သမထဆိုတာငြိမ့်စီအောင်ငြိမ့်သွားတဲ့သဘောပဲနော်ဘာတွေငြိမ့်သွားလဲဆိုရင်ငြိမ့်သက်သွားလဲနိဝရဏတရားတွေငြိမ့်သွားငြိမ့်သွားမှဒီနိဝရဏတရားတွေမဖြစ်မှဒီသမထသမာရိယရနော်သမာရိယမှာဒီနိဝရဏတရားမဖြစ်တာမဖြစ်မှဒီဆိုင်ငါတွေကလို့လို့ရလာတာ တမာရီမရမယ်ဒီဇိုင်းငါတို့တမာရီမရရင်နိဝရဏမငြိမ်နိဝရဏမငြိမ်တမာရီမရနိဝရဏတွေငြိမ်သွားပြီဆိုတမာရီရတမာရီရပြီဆိုဒီဝိတ္တဥစ္စာပိတိတုကဧကတာဒီဇိုင်းငါတွေကရလာတော့ဗောဗျာအစင်းစင်ကြာတော့ချက်ချင်းတော့မရဘူးပေါ့အဲ့ဒါကိုဒီမှာတော့သူကပြောတရက်ကိုမှလောကီကုသိုလ်စိတ်နဲ့မာဂရိယစိတ်စိတ်တို့နဲ့ရှင်တဲ့တမာရီကဧကဂရာစေတသိက်ဖြစ်ဒီတမထဆိုပါလေဧကဂရာစေတသိက်ပြောတာဒီဧကဂရာကဘုန်းကြီးတို့ ဒီမညံဖုန်ညာမရသေးတဲ့ပုဂ္ဂိုလ်ကသူတဏ္ဏမှာအာထုတ်တဲ့ကုသိုလ်တွေကိုလောကီကုသိုလ်ခေါ်တယ်။ယဟနာဘုရားယဟနာတဏ္ဏမှာဖြစ်တဲ့ဧကဂရာရှိတယ်။ပြီးတော့တာမန်မညံဖုန်ညာမရတဲ့သုံးမအောင်မဲ့အဖို့ရတဲ့ပုဂ္ဂိုလ်တွေရဲ့တဏ္ဏမှာရှိတဲ့ဧကဂရာရှိတယ်။ဘုရားရှင်တို့ယဟနာတို့ဒီပုဂ္ဂိုလ်ရဲ့တဏ္ဏမှာဧကဂရာရှိတယ်။တမာရီရှိတယ်ပေါ့နော်။အဲ့ဒီနှစ်ခုကွဲလို့ဒီလိုနှစ်ခုထောက်တာ ဒီကရိယာစိတ်ဆိုတာကဘုရားရဟနာတဏ္ဍမှာဖြစ်တယ်ပုရုဇဉ်ပုဂ္ဂိုလ်တွေတို့အရိယာပုဂ္ဂိုလ်တွေအောက်ကသောရပန္တရာကအနာဂံတို့တဏ္ဍမဖြစ်ဘူးဒါလေးမှတ်တာဒါကြောင့်သူကနှစ်ခုခွဲရတယ်ရဟနာပုဂ္ဂိုလ်ရဲ့တဏ္ဍမှာဖြစ်ရင်တော့ဒီဧကဂရစေတသိက်လေးကမာဂရိယာစိတ်မှာရှင်တဲ့မာဂရိယာစိတ်မှာပါတဲ့ဧကဂရပေါ့ဘုန်းကြီးတို့ကျန်တဲ့ဘုရုဇဉ်သောတာပန္တရာကနာဂံအဲ့ဒီတိုင်အောင် အဲ့ဒီပုံကိုယ်ရဲ့တဏ္ဍာမှာဖြစ်တဲ့ဒီဧကဂရာဆိုတဲ့တမာရီလေးပေါ့နော်အဲ့ဒါကြတော့ဒီလောကီကုသိုလ်စိတ်တုံမှာဖြစ်တဲ့ဧကဂရာတမာရီလို့ဒီလိုဒါတော့ဟိုသိမိဆိုတော့ဒီစေတသိက်လေးကဘယ်တဏ္ဍာဘဒုတဏ္ဍာမှာဆိုဗာစိတ်နဲ့အတူဖြစ်တဲ့ဧကဂရာစိတ်လေးစေတသိက်လေးလဲဓာတိကြခွဲခိုင်းတာပေါ့ဗျာဒါသိထားပါပြီးတော့မှဘာဝနာနှမျိုးသမထဘာဝနာဝိပဿနာဘာဝနာ ဝိပဿနာဘာဝနာကိုဒီမှာတော့ဘုံသုံးပါးတို့၌ထင်ရှားသောတေမူကယုံနံတရားတို့အနေဆဒုက္ခမြင်အောင်အနေဆမြင်တတ်သည့်ဉာဏ်ပညာကိုဝိပဿနာခေါ်သည်ဆိုပြီးအဓိကတော့ဗျာဘုန်းကြီးတို့ဘုံသုံးပါးဆိုတာဆွဲလန်းနေတဲ့ဥပါဒณะခန္ဓာ၅ပါးပါပဲလောကုတ္တရာတရားဝိပဿနာရှုလို့မရဘူးเนาะအဲတော့ဉာဏ်နဲ့ကာမဘုံရူပဘုံအရူပဘုံမှာရှိတဲ့ တရားတွေကိုဘုတိဝမကဘုံသုံးပါးမှာရှိတဲ့ယုတ်တရားနံတရားဒါကိုပြောတယ်နော်ဘုံသုံးပါးပြတနည်းအားပြောရင်ဆွဲလန်းနေတဲ့ဥပါဒณะခန္ဓာ၅ပါးပေါ့အဲ့ဒီခန္ဓာ၅ပါးယုံနံတရားတွေကိုအိဋ္ဌဒုက္ခအနတ္တဟုမြင်အောင်ရှုတတ်တဲ့ဉာဏ်ပညာကို နော်မြင်အောင်ဒီယုံနံတရားတွေအိဋ္ဌလည်းမြင်ရမယ်ဒုက္ခလည်းမြင်ရမယ်အနတ္တလည်းမြင်ရမယ်အဲ့လိုမြင်တဲ့ဉာဏ်ပညာဝိပဿနာလို့ခေါ်တယ်အဲ့တော့ဝိပဿနာဒါအတိမတ်ထားမယ်နော်ပါဠိ တွေလည်းအများကြီးပေါ့လေဒီဆရာတွေဆရာတွေလည်းပါဠိတွေနဲ့ပြောတာတွေလည်းအများကြီးပဲအဲ့ဒီကတော့မသိတော့မှဘုန်းကြီးတို့ကဒီအ ਨੇ ဆုံးတော့ဝိပဿနာဆိုဘာလဲဒါကတော့အ ਨੇ ဆုံးသိထားတော့ဝိပဿနာဆိုတာအနေစာရိဝတေနာဝိရိနာအာဂဏေပတ္တတိဒီဝိပဿနာပေါ့ဒါကတော့စာပေကျမ်းဂန်များလို့ဖွင့်ချုပ်ပြောရရင်တော့ယုံ nant တရားပေါ့လောကီယုံ nant တရားတွေကိုအနေစာမြင်အောင်ရှုတာနော်ဒုက္ခမြင်အောင်ရှုတာအနတ္တမြင်အောင်ရှုတာမြင်နေဆိုတာဉာဏ်ကိုပြောတာ အဲ့လိုရှုတတ်တဲ့တရားကိုဝိပဿနာဘာဝနာခေါ်တယ်နော်နှမျိုးပေါ့ဒီမှာလဲသူကယဟန္တာပုဂ္ဂိုလ်များကြတယ်လေဒီဝိပဿနာမထုတ်ဘူးလားဆိုဖလားဖလားသမပဝင်စားတာပဲအဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာကြတော့ဒီယုံနာတရားတွေကိုရှုရင်ကရိယာစိတ်ပေါ့ယဟန္တာပုဂ္ဂိုလ်များကြကရိယာစိတ်ပဲဘုန်းကြီးတို့တမ္မာပုဂ္ဂိုလ်များကြမာကုသိုလ်စိတ်ပဲနော်အဲ့ဒီဟာတွေကိုမှဝိပဿနာရှုတာ ဒါကြောင့်မို့ तू ကအဲ့ဒီရဲ့အရာကိုကောက်ပြဝိပဿနာဆိုပါလေဉာဏ်တရားကိုကောက်ရင်ဉာဏ်ပဲနော်ဉာဏ်လို့ခေါ်တယ်ပညာစေတသိက်လို့လည်းခေါ်တယ်အဲ့တော့ဒါကြောင့်ဘုန်းကြီးတို့ကဘာပြောလဲဆိုဝိပဿနာအတွက်ဉာဏ်ဖြစ်အားထုတ်ဉာဏ်ဖြစ်အားထုတ်ဆိုဒီကအကင်ပြောတာနော်အဲ့ဒါလေးမှတ်ထားဖို့ဒါတွေဝိပဿနာတော့အထုတ်တယ်ဘာညာမှမဖြစ်ဘူးပေါ့ဗျာရိတ်တာတွေဘယ်နှလောက်ဝင်နေဘယ်နေရာဝင်နေဘယ်ဆရာသမားတွေဝင်နေကောင်းတယ်ဘုန်းကြီးတို့အဲ့ဒါမျိုးမကောင်းဘူးလို့မဆိုလိုဘူး ဒါပေမဲ့လို့တရားရစေခြင်းနဲ့တရားအသိဉာဏ်ဖြစ်စေခြင်းနဲ့တရားသိဉာဏ်ဖြစ်အောင်ဝိပဿနာဆိုတာဘာလဲဒါနားလည်ထားဖို့မှတ်တယ်နော်ဒါအရေးကြီးတဲ့ဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်ကရုပ်တဘာဝနာမ်တဘာဝတွေမြင်အောင်အထုတ်အဲ့ဒါတွေဘာလို့ရမလဲအနေစာဒုက္ခနာတာဉာဏ်နဲ့တကယ်မြင်ရမယ်ဉာဏ်နဲ့တကယ်မြင်မှကိုယ်အတွက်ကြိုးရှိတယ်အဲ့ဒါမှဝိပဿနာဖြစ်တယ်ပြီးတော့မှဒီမှာကမ္မထံဆိုပြီးတော့ပြောပါတယ်နော်အဲ့ဒီခုနကသင်္ကြန်ဆရာကြီးကမ္မထံ ကမ္မထံဆိုတဲ့နေရာမှာအဲ့မှာကြည်လိုက်ကမ္မထံဆိုတဲ့အဓိပ္ပာယ်ကိုသူကရှင်းပြထားတယ်ပေါ့ဗျာကမ္မထံကမ္မတ္တဌာနကမ္မဌာနပေါ့ချုပ်ပြောရင်ဘာဝနာများကိုအာရမပွားများ အထုံမှုရဲ့တိယအာယုံဟာကမ္မထံအဲ့တော့ဒီမှာတော့သမထဘာဝနာဝိပဿနာဘာဝနာအထုံမှုရဲ့တိယပေါ့နော်ခုနကပဲကြည်ခုနခုနကပဲပြကိုရှင်နှစ်ခုလုံးမပြဘူး ခုနသူတို့ဟာပဲပြတာဟိုဒီတို့ဟိုဟာပဲပြဒေါက်တာမင်းတို့ဟိုမှာပြနှစ်ခါသုံးခါရှုံးနေတာဒီမှာကအဲသမထဘာဝနာပွားများအထုံးမှုရဲ့အာယုံ ပေါ့ဗျာသမထအာယုံဝိပဿနာအာယုံနော်သမထကိုအာထုရတယ်ဝိပဿနာလည်းအာထုရတယ်အဲ့ဒီသမထအာထုရင်သမထအာယုံတွေအများကြီးပဒဝိကတိုင်းအဘောဒါအာယုံတွေသမထအာယုံဝိပဿနာအာထုနဲ့ယုံ nant တရားအာယုံပေါ့အဲ့ဒီယုံ nant တရားတွေ ရုံအဲ့ဒီအာယုံနဲ့တီးရာပေါ့ဗျာဒီမှာတော့ကမ္မတ္တဆိုတာတော့အထုံမှုပေါ့ဌာနကအာယုံအထုံမှုရအာယုံပေါ့ဗျာသမထအထုံရင်သမထအာယုံနဲ့ဝိပဿနာတော့ဝိပဿနာအာယုံတွေကိုဒါတွေကိုကမ္မထံလို့ခေါ်တယ်အဲ့တော့ဒီမှာတော့သူကဘာမှရေးမပြဘူးကမ္မထံကကြတော့ခွဲလိုက်တကဒီအာယုံလေးတွေကြည့်ပြီးအာယုံကမ္မထံအာရမတိကကမ္မထံဒီလိုသုံးထားတာရှိတယ်အာယုံကမ္မထံဆိုတာက သမထအာယုန်တွေအများကြီးရှိတော့ဗောဒီမှာသမထကမ္မဋ္ဌာန်40ဟာသမထအာယုန်တွေပဲဝိပဿနာအာယုန်ကြယုံဏတရားအာယုန်တွေဝိပဿနာအာယုန်ပေါ့ဒီအာယုန်ကမ္မဋ္ဌာန်ဆိုတာသမထအာထုံသမထအာယုန်တွေဝိပဿနာအာထုံဝိပဿနာအာယုန်တွေဒါအာယုန်ကမ္မဋ္ဌာန်ခေါ်တယ်အာရမဏိကကမ္မဋ္ဌာန်ဆိုတာကဒီအာယုန်ကမ္မဋ္ဌာန်ကိုမှတ်နေတဲ့တတိပညာပေါ့ဗျာမှတ်နေတဲ့ စိတ်သုံးဖို့အထုံးဖို့ဒါအာရမဏိကကမ္မထံလို့ခေါ်တယ်အာယုံဆိုတော့ဘုန်းကြီးတို့ကခုအာနာပါနမှတ်နေအာနာပါနအာယုံကမ္မထံပဲဝါယောဒမှတ်နေဝါယောဒအာယုံကမ္မထံပဲအဲ့ဒါကိုဘုန်းကြီးတို့တတိနဲ့ညာနဲ့သိအောင်အာထုတ်တာအဲ့ဒါမျိုးမှတ်ထားပြီးတော့သမထကမ္မထံဝိပဿနာကမ္မထံကမ္မထာနေတယ်ပြောအတူတူပဲခုနလိုသမထဘာဝနာဝိပဿနာဘာဝနာအတူတူပဲဒီအသုံးလုံးကနည်းနည်းလေးပြောင်းသွားတာရတခါတလေကြရင် ဘာဝနာလို့သုံးမယ်တခါတလေကျကမ္မထံလို့သုံးတယ်အတူတူပါပဲအဲတော့သမထကမ္မထံဆိုတာဘာတွေလဲဆိုတော့ဒါအချင်းကျုံမှတ်ထားအောင်မယ်ကတိုင်း၁၀ပါအတုပ၁၀ပါအနုဒတိ၁၀ပါအပ္ပမညာဒါဗြဟ္မဝိရဒတရား၄ပါပေါ့ဗျာနောက်ပိုင်းအချင်းနောက်ပိုင်းကျအကျယ်ပါလိုက်မယ်နော်အာရုပ၄ပါဒါဒီအာရိပကမ္မထံ၄ပါအာရိပရိကုလတင်ညာတဲ့အစာဟာရကိုဆက်စုပ်ရွှန်ရှားဝယ်ရှိတဲ့ကမ္မထံ၄ ဒါတပါးအနေနဲ့သတုဓာရီဝါဟုတံဓာကြီး၄ပါးကိုကမ္မထံတစ်ခုအနေနဲ့ယူထားတယ်သတုဓာရီဝါဟုတံအဲ့တော့ကမ္မထံသမထကမ္မထံ40ရှိတယ်ပေါ့နော်နောက်ဝိပဿနာကမ္မထံယုံ nant တရားတွေဒီထဲမှာတော့နေစာလက္ခဏာဒုက္ခနဲ့နာတ္တတွေလက္ခဏာရေသုံးပါးကိုဝိပဿနာကမ္မထံတကယ်တမ်းကျတော့ဝိပဿနာကမ္မထံမှာလည်းဘုန်းကြီးတို့မာသရိပဒံတုတ်တန်တိုင်းပြောရရင်ကာနုပဒနာသတိပဒံ14မျိုးစိတ်ဓာနုပဒနာသတိပဒံ ဝေနာနုပါဒနာသတိပ္ပံ6မျိုးစေတနုပါဒနာသတိပ္ပံ16မျိုးဓမ္မနုပါဒနာသတိပ္ပံ5မျိုးပေါ့အဲ့ဒါမျိုးတွေအဲ့ဒီဟာတွေကိုမှအဲ့ဒီကမ္မထံတွေကိုဝိပဿနာကမ္မထံပေါ့ဒီလိုခွဲတဲ့နာပေါ့သမထကမ္မထံခွဲတဲ့နာကြည့်တယ်ဒီမှာသမထကမ္မထံမှာလည်းကတိုင်း7ပါးအတုပါ7ပါးဒီမျိုးခွဲတယ်လို့ဝိပဿနာကမ္မထံခွဲခြင်းတော့မာသရိပ္ပံတောက်တန်တိုင်းခွဲရုံပဲဒါကတော့ဒါဝိပဿနာရဒိဗေကြီးဗျဒီတရားက ယုံနာတရားတို့ရဲ့အနေဆဒုအနေဆဒုက္ခအနတ္တလက္ခဏာသုံးပါးရှုလို့ဝိပဿနာဒါဝိပဿနာတိပဲဝိပဿနာကမ္မထာန်တွေမဟုတ်ဘူးတကယ်တမ်းပြောရရင်ခုနလိုဝိပဿနာကမ္မထာမှတ်ခြင်းဘာလို့မလဲကာယ ानु ပဒနာတတိပဒံအဲဒီအဲ့ဒီဟာတွေပေါ့ကာယ ानु ပဒနာတတိပဒံ14ပါနော်ပြီးတော့ဝေနာ ानु ပဒနာတတိပဒံ9ပါစိတ်ဓာ ानु ပဒနာတတိပဒံ16ပါဓမ္မ ानु ပဒနာတတိပဒံ9ပါ အဲ့ဒါတွေကဝိပဿနာကမ္မထာလို့မှတ်ပေါ့ဗျအစပိုင်းတော့သမ္ပထာအနေနဲ့ရှုရနောက်တော့ဝိပဿနာရှုတာမျိုးပေါ့အဲ့ဒီမှာတစ်ခါဆက်ကြည့်မယ်ကတိုင်း10ပါးဆိုဘုန်းကြီးတို့ဒီထဲမှာပါတယ်ဘုန်းကြီးတို့ကအောက်ကိုကိုကြီးအောက်ဆက်ဆွဲခြင်းနဲ့အောက်ကိုဆက်ကြောကြည့်တဲ့ကတိုင်းဇရိုက်ထီအောင်အောက်နည်းနည်းလေးကြောလိုက်အောက်အောက်ကအောက်ဆက်ဆွဲမယ်ဇရိုက်အောက်နားလေးမှာဇရိုက်အဲ့ဒီကိုပြောခြင်းဘုန်းတော်ကကမ္မထာအချင်းကျုပ်တွေ သိထားဖို့လိုတယ်ပြီးတော့မှအကျယ်ကိုပြောမယ်အောက်ဆက်သွားမယ်အောက်မှာသူကဇေယိုက်တွေကိုသင်းညိုကအရင်ပြတာဆရာကြီးကတော့ဒီမှာသူကဇေယိုက်ကိုနောက်မှပြတယ်ဘုန်းကြီးတို့ကဒီမှာဇေယိုက်ကိုအရင်ပြောခြင်းတော့ဗောဗျာဇေယိုက်ကိုအရင်ပြောခြင်းတော့ဒီမှာဇေယိုက်ဆိုတော့ဘာလဲအဲ့ဒါလေးကိုကအရင်သိအောင်နားလည်အောင်လုပ်မယ်ဇေယိုက်သိပြီးမှဘုန်းကြီးတို့ကကျန်တာတွေသိအောင်ကြိုးစားမှုဇေယိုက်ဆိုတော့ဒီမှာတော့ဆရာကြီးက ဒါတော့မင်းတင်မိုးကနည်းနည်းလောက်ပဲသူကပြောသွားတယ်နော်ဇေယိုက်ဇေယိုက်ဆိုပင်ကိုယူကသူတို့ဘာတွေရဲ့ဖြစ်နေကြတဲ့နော်လွန်ကဲပုံမှုအဖြစ်များတဲ့မူရာကိုဇေယိုက်ကိုခေါ်သည်ဆိုသူကအဲ့လိုပဲပြောသွားတယ်ပေါ့နော်ဘုန်းကြီးတို့ဒီဇေယိုက်နဲ့ပတ်သက်ပြီးတော့နည်းနည်းလေးဘုန်းကြီးရှင်းပြပါဇေယိုက်ဆိုတာကမ္ဘာအတုတ်တဲ့ခါမှာအဲတော့ ကိုနဲ့တင့်တော်တွေကကရဟံကမ္မထမခုနကဘုန်းကြီးကဒီမှာကမ္မထနဲ့အများကြီးပြောခဲ့တာကိုကမ္မထသမထကမ္မထ40ရှိတယ်ဝိပဿနာဆိုရင်လည်းအများကြီးပဲပေါ့နော်အဲဒီတော့အဲ့ဒီလိုကမ္မထအထုတ်တဲ့ကိုနဲ့တင့်တော်တဲ့ကမ္မထအထုံပြီးဖို့လိုပါတယ်ကိုနဲ့တင့်တော်ကမ္မထအမထုတ်ရင်တမာရီရဖို့မလွယ်ဘူးဗျာတမာရီမရရင်ပါပဲညာလည်းမဖြစ်နိုင်ဒါကြောင့်မို့ကိုနဲ့တင့်တော်တဲ့ကမ္မထံကိုရွေးချယ်နိုင်ဖို့တဘုန်းကြီးတို့ကပထမဆုံးပါလေဇေယိုက်တွေနားလည်ထားရမယ်လို့ဆိုပါတယ် အဲဇေယိုက်ဆိုတာကတော့ခုနဒါရမင်းတွေမပြောတဲ့လူကတော့သူကတော့ဖြစ်များတဲ့သဘောလောက်ပဲเนาะတကယ်တမ်းကျတော့ဒီမှာတော့သူတကဖြစ်နေကြတဲ့လွန်ကဲပုံမှုရဲ့ဖြစ်များသည်မူဇေယိုက်တော့သူကပြောအဓိကတော့ဇေယိုက်ဆိုတာအဖြစ်များတဲ့သဘောပဲဖြစ်များတော့အလေးကျင့်ဖြစ်သွားအလေးကျင့်ပါသွားအထုံဝါဒနာပါသွားတယ်ပေါ့ဗျာနော်တချို့ကစကားပြောရမှာဆဲပြီးပြောတာတော့ပြောပါများတော့ဘယ်ခါပြောပြောသူကဆဲပြောရမှာ အဲ့လိုမျိုးဇယိုက်ဖြစ်တာတချို့ကြလည်းချိုးချိုးသားသားတိမ်တိမ်မွေ့မွေ့လေးပြောတတ်တယ်။အဲ့ဒါလည်းလေ့ကျင့်ပါရင်သွားတဲ့ခါကျချိုးချိုးသားသားတိမ်တိမ်မွေ့လေးပြောဆိုတတ်သွားတော့ဒါတွေကတော့ပြုတ်ပြန်လို့ရပါနော်။အဲ့တော့ဇယိုက်ဒီမှာတော့ဇယိုက်က6မျိုးပြောတယ်ပေါ့ဗျာ။ရှာကဇယိုက်ဒေါသဇယိုက်မောဟဇယိုက်တတဇယိုက်ဗုဒ္ဓဇယိုက်နော်ဝိတဇယိုက်နော်ရှာကဇယိုက်ဆိုတော့လောဘကိုပြောပါတယ်နော်။ဒီ ရာဂဇယိုက်ရှိတဲ့ပုဂ္ဂိုလ်လောဘဇယိုက်ရှိတဲ့ပုဂ္ဂိုလ်အတူတူပဲပေါ့ဗျာရာဂဇယိုက်ဆိုတာခုနကဟာလေးမှတ်ထားမယ်ခုနကခုနဒေါက်တာမင်းနေမို့ပြောတဲ့ရာဂဇယိုက်ကြည့်လိုက်ခုနကကြီးခုနဒေါက်တာမင်းနေမို့စောက်လေးပြန်ကြည့်မယ်ရာဂဇယိုက်ဆိုတာဘာလဲကြအိမ်မှာကြည့်လိုက်ဒီအပြော့အာယုန်တွေပေါ့ဗျာလောကီအာယုန်ကာမဂုဏ်တရားတွေနှစ်သက်တဲ့သဘောမျိုးမရှက်မကြောက်လိုက်စားတဲ့ဘောမျိုးပေါ့ပြောအောင်နေသဘောကြတိတ်သဘောကြတာဒါရာဂဆိုင်ရှိတဲ့ပုဂ္ဂိုလ်နော်စားမယ်ပြောစရာအယုံဆိုအများကြီးပဲနော်ကြည်စရာအယုံရှိတယ် အတန်အာယုံရှိတယ်နော်အနတ်အာယုံရှိတယ်စားစရာအာယုံရှိတယ်နော်အသုံးဆောင်အာယုံတွေတခုခုတော့ညှိနေရကြီးတယ်ပေါ့ဗျာဘုန်းကြီးတို့တွေကိုကတချို့ကအလှပအစင်းအာယုံမကြိုက်ဘူးအတန်ကြကြိုက်ပြန်အဲတချို့ကအစင်းတို့တန်တို့မကြိုက်ပြန်စားစရာကြမမောပြန်တော့တချို့ကြတာမမမောပစ္စည်းသုံးဆောင်ထူဆန်းလေးမမောတခုခုတော့သွားညှိနာအဲ့ဒါတွေရတဲ့ຢာကားစရိုက်ရှိတဲ့ပုံကိုလို့ဒီလိုမှတ်ထားနော် လောကီအာယုံဆိုတာခုနအာယုံ၅ပါးပေါ့ဗျာအဲ့ဒီဟာတွေပေါ့တခုခုနှစ်သက်သွားတချို့လည်းအကုန်လုံးနှစ်သက်သွားကြတာကြာအကရှာကဇယဒေါသဇယရှိတဲ့ပုဂ္ဂိုလ်ဟာဆိုတာတော့ဘာဖြစ်ဖြစ်စိတ်ဆိုးလွယ်တဲ့ပုဂ္ဂိုလ်တနည်းအားဘုန်းကြီးတို့ဟိုကုသိုလ်ဖြစ်ကြောင်းတရားတွေမှာအဲ့ဒီဟာလေးပြောသွားနော်ရှင်မကတ္တပြောသွားရှိတယ်အကောရနောစိတ်မဆိုးတဲ့ပုဂ္ဂိုလ်တို့ အမြဲဒေါသဟိုရံညိုးမဖွဲ့တတ်တဲ့ပုဂ္ဂိုလ်မှာကုသိုလ်ဖြစ်တယ်စိတ်ဆိုးတတ်တဲ့ပုဂ္ဂိုလ်တို့သူ့တဏ္ဍမှာကုသိုလ်မဖြစ်ဘူးသူတိုက်ရိုက်ပြောမှာအဲ့ဒါလည်းသတိထားစရာတစ်ချက်ပဲနော်ဒေါသအာဃာတတွေဖြစ်နေတဲ့သူ့တဏ္ဍမှာကုသိုလ်ကပြောင်းမှာပြန်ကလေးစားချေကိုအမြဲတမ်းစဉ်းစားထိတ်ကလေးကြီးစိတ်ဆိုးနေလေသူ့မှာကုသိုလ်ဖြစ်ဖို့ခက်တော့အဲကြောင့်ဒေါသဆဲရှိတဲ့ပုဂ္ဂိုလ်အကုသိုလ်ဖြစ်ဖို့ခွင့်လန်းတော်နေသွားတယ်လို့ပြောရမှာမောဟဆဲရှိတဲ့ပုဂ္ဂိုလ် နော်မောစရာခြင်းမှာထိုင်းမိုင်းဖြင်းအဖြစ်အောက်ကြနောက်ကြရှိတဲ့ပုဂ္ဂိုလ်မောစရာကတော့နှမျိုးရှိတော့ဘောနော်ဥဒိစ္စမောနဲ့ဝိသေကိစ္စမောဟဒီလိုပြောလို့ရအောင်နော်တန်တရားတွေဖြစ်နေစိတ်တွေပြန်လွင်နေအတိုင်းစားမရှိနော်ဘာဘာတွေးရမှာမဟုတ်ရှောက်တွေးအဲ့ဒါမျိုးနောက်တတ္တတရားရှိတဲ့ပုဂ္ဂိုလ်ဒါကြယနာသုံးပါးနဲ့လွန်စွာကြီးညိုတတ်တဲ့ပုဂ္ဂိုလ်ဒါတော့ကောင်းတဲ့ဆရာကြီးပေါ့နော်အောက်ဆက်ကြည့်မယ် တတာဆရာပြီးတော့ကိုကြီးပေါ့နည်းနည်းတင်လာတတာဆရာပြီးတော့ဆက်ကြည့်မယ်တတာဆရာပြီးတော့ဗုဒ္ဓဆရာကိုကြီးပေါ့နည်းနည်းတင်လာတတာဆရာဗုဒ္ဓဆရာသူကမကြတော့ဗုဒ္ဓဆရာဆိုတာဒီမှာဉာဏ်ပညာနဲ့ပတ်သက်တဲ့ဆရာတွေကိုပြောတယ်နော်ဗုဒ္ဓဆရာတိညာနဲ့ပတ်သက်တဲ့ဟာတွေကိုပြောတယ်နောက်ပြီးတော့ဝိတက်ဆရာဝိတက်ဆရာဝိတက်ဆရာဆိုတာဘာလဲဆိုတော့ ဒီတွေးနေတာနော်ရှောက်တွေးနေတာမျိုးဆိုလိုတယ်ခွေးချင်းအပေါ်နည်းနည်းတင်လာဒီမှာအပေါ်နည်းနည်းပြင်ကြလာခွေးချင်းအဲဟုတ်ပြီအဲ့မှာတတ်တာဆရာရေနာသုံးပါးကိုလွန်စွာကြီးညိုတယ်ဆိုတော့ဘုရားတရားတန်ခါတွေတရားနာတာတရားထုတ်တာဒါမျိုးတွေပြောတာပေါ့တတ်တာဆရာဗုဒ္ဓဆရာနော်ပညာဆရာဗုဒ္ဓဆိုတာပညာကိုပြောတယ်ဒီနေ့ဆရာကြီးကြတော့ပညာဆရာကြီးလို့မသုံးဘူးဗုဒ္ဓဆရာကြီးလို့သုံးတာပညာဆရာကြီးပါပဲ နော်ဘာလို့လို့ညံလေးပါပြီးလှုပ်တဲ့သဘောမျိုးပေါ့အဲတော့ဒီဇက်6မျိုးတွေမှာဒီဇက်နှစ်ခုကအကောင်းဗျဒီဇက်နှစ်ခုကတိုးပွားအောင်လုပ်ရတာတတ္တဆိုင်တဲ့ဗုဒ္ဓဇက်အကောင်းတဲ့ဇက်တွေကိုကြီးအောက်ကြည့်မယ်ဝိတက်ဇက်အောက်ကိုဆက်ဆွဲမယ်နော်ဒီမှာဝိတက်ဇက်နော်ဝိတက်ဇက်ဆိုတာတော့တွေးနေတာပေါ့ဘာမှမလုပ်ဘဲနဲ့ရှောက်ကြံစီတွေးတော့နေတာခေါ်တယ်အဲ့ဒါကိုပြောတယ်နော်အဲ့တော့ဒီမှာ ။ဘာပြောကြံဒီဇယ6ပါးမှာဘယ်ပုဂ္ဂိုလ်ကဘယ်ဇယရှိတယ်ဆိုတော့ဖះပဲအတိအကျသိနိုင်တယ်။ကျန်တဲ့ဘုန်းကြီးတို့မသိနိုင်ကမ္မထဆရာတွေမသိနိုင်။အဲ့ဒါကိုပြောချင်တာ။နော်။အဲတော့သူတို့ရဲ့နေထိုင်ပြောဆိုပုံလေးတွေကြည့်ပြီးတော့မှန်းဆပြီးတော့အဲဒီပုဂ္ဂိုလ်ဇယဟာဘာဇယအဲဒီလိုပြောကြတော့ဒီလိုပြောတဲ့ခါမှာလေချို့ကဇယက2မျိုး3မျိုးရှိတယ်ချို့ကကြလဲ1မျိုးတည်းရှိတော့မျိုးစုံပေါ့ များသောအားဖြင့်နှမျိုးသုံးမျိုးရှိတတ်တာများတော့ဒါနဲ့ပတ်သက်ပြီးဟိုဝိသုဒ္ဓိမဲ့တို့ဘာတွေကလည်းဖွင့်ထားတာရှိတာပေါ့နော်ဒီနေ့အဲဒီအရင်အရင်ဆာရဟောင်းနဲ့ပဲပါတော့နှုံးကအရင်ဘုန်းကြီးတို့မာသရိပဒံစာတုတ်သင်္ဃာစာတုန်းကလည်းဒါလေးပြောခဲ့ဥပါတယ်ခုအဲ့ဒါပဲထပ်ပြောပါမယ်အဲ့တုန်းကတော့ဆောင်းပုတ်တွေနဲ့ပေါ့ဗျာသူကတော့တွဲထားတယ်ဒီမှာကြည်လိုက်ပေါ့ဘာဖြစ်လို့တွဲထားလဲဆိုသူက ဇိုက်တည်းတစ်ခုနဲ့တစ်ခုတူးနေတော့ဘယ်ဇိုက်နဲ့ဘယ်ဇိုက်တွဲရမယ်ဆိုတာမျိုးပေါ့နော်အဲ့တော့ तू ကအဲ့ဒီဝိသုဒ္ဓိမကပြတာတူရာဇိုက်တွေတွဲတာယာကဇိုက်နဲ့ तू ကတတာဇိုက်ဒီလိုတွဲပြဒါကတော့ခွန်ကြီးတို့ကဇိုက်နဲ့ကမ္မထံကို တွဲပြတာဟိုမှာတော့တူရာဇိုက်ပေါ့ယာကဇိုက်နဲ့တတာဇိုက်ပေါ့နော်ဒီနှစ်ခုကဒီဝိသုဒ္ဓိမမှာတွဲပြယာကဇိုက်ရှိတဲ့ပုဂ္ဂိုလ်ကြတော့ချုံပြောရင်ပေါ့ဗျာ ဘာမဆိုသူကလှလှပါပါကြိုက်တယ်နေရာတွေကပေါ့တန်တန်ပြန့်ပြန့်လေးနေတတ်တဲ့ຢာကားဆရာရှိတဲ့ပုဂ္ဂိုလ်နော်ဒီမှာတော့ဘာသာတိကဆရာတော်ရသူကဆောင်းပုံလေးနဲ့လောက်တာຢာကားဆရာရှိသူ၌ကຢာပိုက်လေးထွေရင်ကြီးလေးသွားတာလာလာနေတာထိုင်တာတိမ်မွေ့တာပေါ့နော်ဒီຢာကားဆိုင်နဲ့တတ်တာဆိုင်တွဲမှာခုချင်းဒီလိုຢာကားဆိုင်နဲ့တတ်တာဆိုင်ဟွန်းဒီလိုတွဲမှာဒါတွဲပေါ့နော် အဲ့ဒီຢာကားဆရာတတ်တာဆရာရှိတဲ့ပုံကုံများဟာသွားတာလာတာနေတာတိမ်တာတိမ်မွေးတယ်ဘာကိစ္စလုပ်လို့စနစ်ကြလုပ်တယ်စားစရာများကြလဲသူကဟိုကောင်းတာလေးတွေနှစ်သက်တာပေါ့ဗျာချိုးတာလေးတွေစိမ့်တာလေးတွေမှုေးတာလေးဒါနှစ်သက်တယ်နော်ဒီပြီးတော့ຢာကားဆရာရှိတဲ့ပုံကဘာလုပ်လဲဆိုတော့မာယာတာထိရများတယ်မာနာကြီးတယ် ဒရာဇယကျတော့တတ္တာဇယကြာကြီးရနဲ့ဆန့်ကျင်ပဲပေါ့အဲတော့သူတို့နှစ်ခုဟာနေပုံထိုင်ပုံလေးတွေကတူတယ်ဗျနှစ်ခုတော့ဒရာဇာကားဇယရှိတယ်တတ္တာဇယရှိတယ်ဘာမဆိုသူကလှလှပပလေးကြိုက်တယ်တတ္တဇယလေးနေတတ်တယ်ဘာလို့လို့စနစ်ကြတယ်ပေါ့ဗျာဒါပဲကွဲပြားချက်ကယာကဆဲရှိတဲ့ပုဂ္ဂိုလ်ကလောဘဘက်ကိုလောဘပါလာရင်ဒီနှစ်သက်သဘောကြတယ်လောဘပါလာယာကဆဲရှိတော့ တတဆရာရှိတဲ့ခါကျအဲ့ပေါ်မှာသရာတရားပါလာရင်တတဆရာပေါ့အဲ့တော့သူတို့ကဘာကွဲသွားလဲရာဂဆရာရှိတဲ့ပုဂ္ဂိုလ်ကပရိယမာယာများတယ်မာနာကြီးတယ်ကောက်ကျစ်ဆင်းလဲမှုတွေများတယ်ပေါ့ဗျာပေါ်တယ်ပေါ့မာနာကြီးတယ်လောဘကြီးတယ်တတဆရာတတဆရာရှိတဲ့ပုဂ္ဂိုလ်ကြအဲ့ဒီလိုမဟုတ်ဘူးမာနာမကြီးဘူးလောဘမကြီးဘူးအဲ့ဒါမျိုးကွဲပြားချက်ရှိတော့မာနာကြီးနေရင်လည်းဘုန်းကြီးကတရားမရဘူးဗျာမာနာဆရာကြီး ဘုရားကြတော့ဒီမာနဆဲရှိတဲ့ပုဂ္ဂိုလ်မာနကြအောင်ဟောပြောပြီးမှတရားဟောတယ်ဒေါသဆဲရှိတဲ့ပုဂ္ဂိုလ်ဒေါသတွေကြသွားဟောပြောပြီးမှတရားဟောတယ်အများကြီးပေါ့လေဘုရားလက်ထက်မှာအဲ့ဒါမျိုးအများကြီးကြုံရတယ်အဲ့ဒါလေးလည်းနည်းနည်းပါးပါးပြောချင်လို့ပါဒီပထမတော့ဒီနှစ်ခုပဲအရင်မှတ်ထားမယ်နော်ຢာကဆဲရှိတဲ့ပုဂ္ဂိုလ်နဲ့တရဆဲရှိတဲ့ပုဂ္ဂိုလ်တတွဲနော်ຢာကဆဲရှိတဲ့ပုဂ္ဂိုလ်ရာမာယာတတိယများတယ်မာယာဆိုတာ မိမိမှာမရှိတဲ့အကုံကိုရှိဟန်ဆောင်တာတာထေရဆိုမိမိမှာရှိတဲ့အပြစ်ကိုဖုံးကွယ်ပြီးတော့ဟန်ဆောင်တာပေါ့ပြီးတော့မာနကြီးတယ်လောဘကြီးတယ်အဲ့ဒါຢာကားစရာရှိတဲ့ပုဂ္ဂိုလ်တတ္တာစရာရှိတဲ့ပုဂ္ဂိုလ်ချုပ်ပြောရင်တော့ခုနမာယာတာထေရမရှိဘူးလက်ပတ်တာမရှိဘူးပေါ့ကောက်ကျက်ဆင်းလဲတာမရှိဘူးဘာမှပြောပြောရင်တော့မာနမကြီးဘူးလောဘမကြီးဘူးပေကံလူဒန်းတာတယ်ဖရာတရားတန်ခါပေါ်မှာတကယ်ယုံကြည်တယ် တချို့အမူအရာလေးတွေတူလို့သူကတွဲပြတာတကယ်တော့ဇယိုက်ကတော့တခြားသည်ပဲအခြေခံမူအရာလေးတူလို့တကယ်တကယ်ကြာဆန့်ကျင်ပဲဇာကဇယိုက်ကမကောင်းတော့ဇယိုက်ပဲတတဇယိုက်ကကောင်းတော့ဇယိုက်လို့မှတ်ထားမယ်ဒါတတွဲပေါ့နောက်တစ်ခုကရဒေါသဇယိုက်နဲ့ပညာဇယိုက်တတွဲဒီဒေါသနဲ့ပြီးတော့ဒီဗုဒ္ဓဇယိုက်ပေါ့နော်ဒေါသနဲ့ဗုဒ္ဓတွဲဒီဗုဒ္ဓနဲ့ဒီပညာဇယိုက်နဲ့တွဲနော် အဲ့ဒီဒေါသဇယရှိတဲ့ပညာဇယရှိတဲ့ပုဂ္ဂိုလ်ကျသူကဘာဖြစ်လဲဆိုတော့နေရာတွေကမှသူ့နေရာတွေသွားခြင်းရှုပ်ပွေပွေနေတာခန္ဓာကိုရှုပ်ပွေပွားနေသူခန္ဓာဝင်လိုက်အဲ့ဒါမျိုးဒေါသဇယပညာဇယရှိတဲ့ပုဂ္ဂိုလ်ခက်ကြမ်းကြမ်းနေတာပဲသူကဘာလို့လို့ဝုံတိုင်းအဲ့လိုမျိုးလောက်တဲ့ကိစ္စတွေမှာအလုံးလောက်တဲ့ကိစ္စတွေမှာသူကမသိတတ်ဘူးဖြစ်ကြတဲ့စံတွေလောက်တယ်အဲ့လို ရာဂဇရိုက်ရှိတဲ့ပုဂ္ဂိုလ်တို့ဗုဒ္ဓဇရိုက်ပညာဇရိုက်ရှိတဲ့ပုဂ္ဂိုလ်စားတဲ့အခါကျအငင်အငံတို့အချင်းတို့အဆက်တို့အခါတို့ကိုကြိုက်တယ်နော်သူမကြိုက်တဲ့အာယုံတွေချက်ချင်းဒေါသကြီးတယ်ဒေါသရံညိုးကြီးတယ်ပေါ့အဲ့လိုမျိုးအိတ်တမရှိရတဲ့မြားတယ်ဆုံးမခက်တယ်အဲ့လိုမျိုးပုဂ္ဂိုလ်ဒေါသဆရာကြီးပညာဆရာကြားကြီးလို့မဟုတ်ဘူးသူ့ရဲ့စန့်ကျင်ဘက်ခုနကအခြေခံလောက်ပဲတူတာပဲတကယ်တကယ်ကြတော်တော်ကွဲတယ် စားတော့တဲ့နေရာမှာကျတော့ပညာဆိုင်ရှိတဲ့ပုဂ္ဂိုလ်ကနိုင်နိုင်ချင်းစားတတ်တဲ့ချင်းချင်းချင်းစားတတ်တဲ့အရာရာကိုဉာဏ်ပညာနဲ့မျောနေပြီးတော့လောက်တတ်တယ်အသိဉာဏ်နဲ့ရှင်းပြီးလောက်တာပေါ့နော်အဲ့ဒါမျိုးကွဲတယ်ဒါပေမဲ့သူတို့နှစ်ခုကတော့တရားပြောတဲ့နေရာမှာတော့တွဲပြတာတော့ပေါ့တချို့ဟာလေးတွေကဒီပုံကြီးကတူတဲ့သဘောလေးတွေရှိလို့တွဲပြတကယ်တမ်းကျတော့တော်တော်လေးကိုကွဲပါတယ်နော်အဲ့ဒါကြောင့်မှတ်ထားမယ် ဒေါသဆဲရှိတဲ့ပုဂ္ဂိုလ်ကဒေါသကြည်တယ်ရံညိုးဖွဲ့တတ်တယ်ပညာဆဲရှိတဲ့ပုဂ္ဂိုလ်ကရံညိုးမဖွဲ့ဘူးဒေါသမကြည်တတ်ဘူးဒေါသဆဲရှိကအိတ်တမစ္စည်းများတယ်ပညာဆဲရှိအိတ်တမစ္စည်းမများဘူးအိတ်တမစ္စည်းနည်းတယ်ဒေါသဆဲရှိတဲ့ပုဂ္ဂိုလ်ကသူတို့များရဲ့ခုံကျေးဇူးကိုမသိဘူးကျေးဇူးမကမ်းဘူးဂုဏ်တို့ဂုဏ်ပြိုင်မလုပ်ဘူးဆိုဆုံးမှဟုတ်လားဒေါသဆဲရှိတဲ့ပုဂ္ဂိုလ်ကြပါလေဆိုတော့အဲ့ဒီသူ သူများဂျေဇုကိုမသိဘူးဂျေဇုကန်းတယ်ဂုဏုကုံမြိုင်လောက်တယ်အဆုံးမပြောဆိုခက်တယ်။အော်ဘုန်းကြီးတို့ပညာဇယရှိတဲ့ပုဂ္ဂိုလ်ရအလုံးပေါ့ဘူးနော်။ဆိုဆုံးမတာလွယ်ကူတယ်။ကိုယ်ဆရာသမားဂျေဇုကိုသိတယ်။အဆုံးမပြောဆိုတာလက်ခံတယ်။အဲ့လိုမျိုးမှတ်တာ။အဲ့လိုကြွားချချက်ရှိတယ်ပေါ့ဗျ။အဲ့ဒါကြောင့်မို့ဘုန်းကြီးတို့ဒီဗုဒ္ဓဆရာကလည်းကောင်းတဲ့ဆရာနော်။တကယ်တမ်းကျဒီ16မျိုးထဲမှာဒီတတ္တာဆရာနဲ့ဗုဒ္ဓဆရာကပို့ပြီး ကောင်းလာအောင်လုပ်ရပို့ပြီးတိုးပေါ်အောင်လုပ်ရနောက်တစ်ခုကျန်တာဒီမှာမောဟဆိုင်နဲ့ဝိတက်ဆိုင်ဒါတွေကလည်းဟိုတွဲတာပြတာပါဒီကမ္မထံကြတော့တူလို့တာတွေ့ဇိုက်ကကွာတယ်မောဇိုက်ကကြခုနတွေ့တွေ့ဝေထိုင်နိုင်မှန်းမှန်းနေတာဝိတေဇိုက်ကြတဲ့ရှောက်တွေးကြံနေတာအမျိုးမျိုးရှောက်တွေးကြံလေပေါ်နေအဲ့ဒါမျိုးအဲ့တော့မောဇိုက်ရှိတဲ့ပုဂ္ဂိုလ်နဲ့ မောဇက်ကလည်းခုနကမောဇက်ရှိဝိတက်ဇက်ကိုလည်းသူတို့ကလည်းရှုပ်ရှုပ်ပွေပွေနေတတ်တယ်သူတို့နေရာတွေကြည်လိုက်ရှုပ်ပေးနေတာပဲနော်ဘာလို့လို့သူကရှုပ်ရှုပ်ထွေးထွေးပဲဘယ်တော့မှရှင်းရှင်းလင်းလင်းမရှိဘူးဒီကအစားတော့စားတဲ့အခါလည်းဒီတိုင်းမောဇက်ဝိတက်ဇက်ရှိတယ်ဘယ်ဟာမှသူကစောစောမြဲမြဲမရှိဘူးဘယ်ဟာမှလည်းထီထီမိမိသူမသိဘူးကြောင်းကျိုးကောင်းဆိုဘာမှမသိဘူးအဲ့လိုမျိုးဖြစ်တာဝိတက်ဇက်ရှိတဲ့ပုံကိုကြလဲသူက အဲ့ဒီပုံစံမောဟဇယရှိတဲ့ပုံစံခတ်ဆန်တာပဲသူကတော့အတွေ့အကြံများစကားတွေပေါ်စကားပေါ်ပြီးချိန်ကုန်းတာများတကယ်လှုပ်လှုပ်တယ်မလှုပ်ဘူးခပ်ပြင်းပြင်းနေတာပြင်းကြီးထိုင်းမိုင်းတာနော်လူပေါ်လူကြောတွေပဲနော်လူပေါ်လူအားတွေလို့ခေါ်တယ်အဲ့လိုကွဲပြားတယ်ပေါ့နော်အဲ့တော့ဘုန်းကြီးတို့ဘုရားရှင်လက်ထက်ကကြဘုရားရှင်ကဟောဒီပုဂ္ဂိုလ်ကဗာဇက်ရှိတယ်ဒီပုဂ္ဂိုလ်ရဲ့ဇေယိုက်ကိုချိုးနှိမ်ပြီးမှသူကတရားပြ နော်အဲ့ဒီဟာလေးဘုန်းကြီးနည်းနည်းပြောပြမယ်ဥပမာဘုရားရှင်လက်ထက်ကဘုန်းကြီးတို့ဘာတွေအများကြီးတွေ့ရလဲဆိုဒီလိုပုဂ္ဂိုလ်ကသူ့ရဲ့အခြေအနေကိုဘုရားသိတာဟောဒီပုဂ္ဂိုလ်ကလောဘကြီးနေလောဘကိုဖယ်ရှားပြီးတော့တရားဟောတယ်ဒေါသကြီးနဲ့ဒေါဒေါသကိုအနဲ့တောင်လုပ်တယ်မာနကြီးနဲ့မာနကြတောင်လုပ်တယ်မအာလဝကဘလူကြီးပေါ့သူကဒေါသကြီးတော့ဒေါသကြတောင်လုပ်တယ် တောရိယပုံနာတို့ကြာတောရိယပုံနာရဲ့တာသူဘလူလင်တို့ကြာမာနာကြီးတာမာနာကြသွားအောင်လုပ်တယ်ဘုရားရှင်ရဲ့ညီတော်ပေါ့လေညီတော်မင်းနံတို့ပါလေကြာသူကစနဗရကလေးကြီးဆွဲလန်းနေလောဘအလောဘဆရာရှိတော့ဒါကိုကြသွားအောင်လုပ်တယ်နောက်တဝူရှိသေးတယ်ဇမာကြီးတဝူပေါ့ဇမာကြီးတဝူဆိုလဲဒီတန်သူကဘုရားရှင်ကိုလာပြီးမာနနဲ့မေးတာအဲကြောင်ရလေးနည်းနည်းပြောမယ်နော်ခွန်ကြီးတို့ ဒီတရားတွေကြပြောနေသိမမှတ်မိမှာဆိုတုတ်တန်လေးတစ်ခုထုတ်ပြောမယ်ဘုန်းကြီးတို့ဘယ်မှာပါလဲဆိုတန်ယုတ်တာကရဝကတန်ယုတ်ဩတရဩကတရဏတုတ်ဆိုတာရှိတယ်အဲ့ဒါမြတ်စွာဘုရားတောတိပြုစေတဝန်ကျောင်းမှာတရင်သုံးနေတဲ့ချိန်ပေါ့နော်သူကဘယ်လိုလဲဆိုဗြဟ္မာဤတူပေါ့သူကဘုန်းကြီးတို့ကတ္တဝမြတ်စွာဘုရားရှင်လက်ထက်မှာသူကယဟန်ဖြစ်ခဲ့တာ ယဟန်ဖြစ်တဲ့ခါကြာဤမှာပဲတရားထုတ်တော့ဇန်တရားတွေရဇန်တရားတွေရသွားပြီးတော့ကွယ်လွန်သွားတော့ဗြဟ္မပြည်မှာသွားဖြစ်တာဘုန်းကြီးတို့မြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်လာတဲ့ခါမှာသူကဘုရားဒီလာမေးတယ်သူကမာနနဲ့မေးတာဗျတကယ်တော့အစင်တိုင်းမေးရမှာကသူမေးတဲ့ဟာလေးကပဲအရင်ပြောပြမယ်နော်သူကဗာမေးလဲဆိုတော့အရှင်ဘုရားမြတ်စွာဘုရားကိုဒီဩဃ40ပင်လယ်သမုဒ္ဒရာကိုဘယ်လိုကူးမြောက်ခဲ့ပါသလဲ မေးတဲ့နာဩဃဆိုတာဘာလဲဖះဒီဩဃ၄ပါးကနေဘယ်လိုကူးမြောက်အောင်လုပ်ခဲ့ပါသလဲဖះဒီလိုမေးရမှာသူကဘယ်လိုမာနတယ်လဲဆိုတော့ဟောဩဃ၄ပါးငါသိတယ်ဒီ၄ပါးကိုငါဒီပြောင်းမေးစရာမလိုဘူးငါသိပြီးသားငါမသိတာဒီဩဃကိုဘယ်လိုကူးမြောက်တယ်လဲပဲမသိတာပဲဒါကြောင့် तू ကမာနတာနဲ့မေးတာနော် ရှင်ဖျားတဲ့နော်ဘယ်ပုံဘယ်နည်းနဲ့ဒီဩဃလေးပြတန်တရားသမုဒ္ဒရာကိုကူးမြောက်ခဲ့ပါသလဲဒီလိုမာနနဲ့ဖျား မာနနဲ့မေမှန်သိမာနနဲ့မေမှန်သိတဲ့ခါကျတော့သူ့မာနကြတော့ပြန်ဖြေလိုက်ဟိုယုတ်တနည်းတုတ်တုတ်လမူလပိယတုတ်နည်းနည်းလေးပြောခဲ့တယ်တရားစခန်းတော့အခုဒီမြမာကြီးလည်းဒီလိုပဲသူမာနကြတော့ဘလို့ဖြေလိုက်လဲဆိုမြမာကြီးတဲ့ငါဖျား ရက်လည်းမနေပဲနဲ့သွားလည်းမနေပဲနဲ့ဟောကလေးတွေဟောကလေးပါတန်တရားပင်လည်းသမုဒ္ဒရာကြီးကုမြောက်ခဲ့တယ်ဟောသူဘာမှမသိတော့ရက်လည်းမနေပဲနဲ့သွားလည်းမနေပဲနဲ့ဟောကလေးပါနဲ့ကုမြောက်လုပ်ခဲ့တယ်ဒီလိုဟောလိုက်တယ်အဲ့ဒီမှာဟိုခုနဘုန်းကြီးတွေတဲ့မြမာကြီးပေါ့လေသူဘာမှမသိတော့မနာကြတာငါကတော့သူသိထားတာဒီဩဃဆိုငါသိပြီးသား ဒီဩဃငါမေးစရာမလိုဘူးငါမသိတာဩဃလွတ်အောင်လုပ်တဲ့နည်းပဲငါမသိတာပဲမာနနဲ့မေးလို့ဘုရား तू မသိအောင်ဖြေတာဘုန်းကြီးတို့တွေချက်တော့ဒီဩဃလည်းမသိဘူးဩဃလွတ်အောင်လည်းမသိဘူးအခုအခုတရားမေးကုန်ဆိုဘာမှန်းကိုမသိဘူးယောဂီတွေအဲ့လိုဖြစ်မှာဟိုကဘုရားမသိအောင်ဖြေထားတာဟိုဘယ်လိုသိမှာအဲ့မှာမှထပ်မေးတယ်လေမြတ်စွာဘုရားတဲ့ तू မာနကြသွားတယ်မာနကြသွားပြီးမှထပ်မေးတယ် မြတ်စွာဘုရားတဲ့မြတ်စွာဘုရားရက်လည်းမနေပဲနဲ့သွားလည်းမနေပဲနဲ့နော်သွားဖို့အာမထုတ်ပဲနဲ့ဩဃလေးသွဲပင်လေသမုဒ္ဒရာရန်နေကုမြောက်ခဲ့ပဲဆိုပါတယ်ဘယ်လိုရက်လည်းမနေပဲနဲ့သွားလည်းမနေပဲနဲ့ဒီဩဃလေးပြတန်တရားကြီးကုမြောက်ခဲ့ပါတလေဆိုတော့ညာမှာထပ်မေးတာပါအဲတော့ဘုန်းကြီးတို့တွေကြတော့အဲ့ဒီလောက်ထိကိုမသိသေးဘူးဟိုဘုန်းကြီးတွေပြမကြီးကတော့နောက်တစ်ခုအမေး နောက်တစ်ခုမေးလိုက်တဲ့အခါမှာဘုရားကပြန်ဖြေပါတယ်နော်ဒီရက်လည်းမနေဘဲနဲ့သွားလည်းမနေဘဲနဲ့ဒီဩဃတရားလွမြောက်ခဲ့တယ်ဆိုတာဒီရက်လည်းမနေဘဲနဲ့သွားလည်းမနေဘဲနဲ့ပေါ့လေငါတန်တရားလေးဩဃပြန်ကုမြောက်ခဲ့တယ်ဆိုသူကအိမ်မှာဘာသွားဖြေလဲဆိုနည်းနည်းလေးသူကဖះဖြေလိုက်တာရက်နေနစ်မြုပ်သွားမယ်သွားနေမျောသွားမယ် ငါရလည်းမနေပဲသွားလည်းမနေပဲတန်တရားရေပြင်းဆိုတဲ့ဩဃလေးပါကလွတ်မြောက်ခဲ့တယ်ဒီလိုဖြေခဲ့တယ်နော်အဲ့ဒီမှာလည်းဖြေကတိတ်မြုပ်တုံးပဲနော်ဟိုကဘုရားကိုဘယ်လိုမေးလဲအရှင်ဘုရားရလည်းမနေပဲနဲ့သွားလည်းမနေပဲနဲ့ဩဃလေးပဲကူးမြောက်ခဲ့တယ်လို့ဆိုပါတယ်အဲ့လိုဘယ်လိုရလည်းမနေပဲနဲ့သွားလည်းမနေပဲနဲ့ဩဃလေးပါကူးမြောက်ခဲ့ပါတယ်လို့မေးထပ်မေးတယ်ပြီးတော့ဗုဒ္ဓဖြေတယ်ရက်နေနစ်မြုပ်သွားမယ် သွားနေမျောသွားမယ်ငါရက်နေတာလည်းမဟုတ်သွားနေတာလည်းမဟုတ်ပဲနဲ့ဟောကလေးပြန်တန်တရားကနေကုမြောက်ခဲ့တယ်ဒီလိုပြောကြည့်ဘုန်းကြီးတို့ပါသေးတယ်မသိဘူးဟိုးဘုန်းကြီးလူတွေမြမာကြီးကတော့ तू ကတော့အရင်ဘဝလည်းဘုရားရှင်လက်ထက်ကကတ္တဝမြတ်စွာဘုရားရှင်တကဇံရောက်အာထုတ်ပြီးတယ်အဲ့ဒီမှာလည်း तू ကဝိပဿနာတွေအာထုတ်ခဲ့ဘူးတာပေါ့ဒါပေမဲ့မဲ့ညာဘုံညာမရဘူးနဲ့ဇံတရားနဲ့ပဲ တည်သွားတော့ဗြဟ္မပြည်သူရောက်သွားတာနော်အဲ့ဒါကြောင့်သူကသောတာပန်ဖြစ်သွားဒီတရားဟောလိုက်တော့ဘုန်းကြီးတို့တွေကြတော့ဓာရီကိုသိဖို့လိုပြန်ရောအဲ့ဒါမျိုးတွေဖြစ်တာဟောပြောချင်တာဒီမှာမာနကြီးတဲ့ပုဂ္ဂိုလ်မာနကြတော့ဘုရားဟောတယ်ဒါကိုပြောချင်တာနော်ဒါပေမဲ့ခုနတရားကနည်းနည်းပါးပါးပြောလိုက်ပါအောင်တရားကဟိုအကုန်လုံးတိမ်မြုပ်နေတာတာမပုဂ္ဂိုလ်ကြဘယ်တော့မှတော့ဘုန်းကြီးတို့ကဘာသိအောင်လုပ်ရမလဲဆိုတော့ဩကဩကဆိုတာဘာလဲဒါကိုသိဖို့ရည်ကြည်တာပေါ့နော် ဩဃဆိုတာလွှမ်းမိုးနစ်မြုပ်တတ်တဲ့သဘောမျိုးပေါ့ပဂရိရေရင်ရေလှန့်ရေပြင်ကြီးတွေကိုဩဃလို့ခေါ်တယ်ဩဃဝိယာတိဩဃဒီကံဘောကဘောကဒေတောအဝိဇောဒီဩဃ၄ပါးလဲဒီတန်တရားရေပြင်ကြီးလို့တတ္တဝါတွေကိုဒီဩဃ၄မျိုးက၄ပါးကအပေရောင်းလွှမ်းမိုးနှစ်မြုပ်တတ်လို့ဩဃလို့ခေါ်တယ်ရေပြင်လေးလိုင်းရေလိုင်းကြီးတွေပဲဘုန်းကြီးတို့နိုင်ငံမှာကိုနာဂေဖြစ်တဲ့ချိန်မှာ လူတွေအများကြီးသိကြတယ်နော်ဒီပင်လယ်ရေလိုက်ကြီးတွေကဖုံးလာတဲ့တက်ရှိတက်မဲ့အများကြီးသိကြပြည့်စည်ကုန်အဲ့ဒီလိုပဲပင်လယ်တွေလှမ်းမြင်ညာတဲ့တက်ရှိတ attva အရာဝတ္ထုကိုလွှမ်းမိုးနှိမ့်မြုပ်ဖြက်စီးတယ်လို့ပဲဒီဩဃတရားတွေပါလေဘုန်းကြီးတို့တရားမထုတ်ပဲနေတဲ့ပုဂ္ဂိုလ်ဆိုကာမောကဘောကဒီတော့ဝေဇောကဆိုဒီဩဃတရားတွေတရားအမထုတ်တဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကိုဒီအပယ်ရောက်လွှမ်းမိုးနှိမ့်မြုပ်ပြလိုက်တာဒါတွေနဲ့ချိန်ကုန်နေနော် အာယုံ၅ပါးကာမဂုဏ်တရားနဲ့ချိန်ကုန်နေတော့ဘုန်းကြီးတို့အိုနာတေဆိုတဲ့ဒီအဲ့ဒီဖြစ်ပြီးတော့နောက်ဆုံးတော့ဒါတွေဆွဲညှိသေးသွားရင်ဘယ်လေးပုံကွာရောက်နိုင်တော့ဗောဗျာဒါကိုဩဃလို့ခေါ်ပါတယ်ဒီဩဃ၄မျိုးကာမောဃဆိုတာဘာလဲဆိုအာယုံ၅ပါးကာမဂုဏ်တရားတွေတွေ့တာနေနှစ်သက်နေဒီတော့ကိလေသာတွေကိုလည်းကာမလို့ခေါ်တယ်ဩဃနှစ်မြုပ်တာနော်ဒီကိလေသာတရားတွေကကိုယ်တဏ္ဍာမှာဝင်ရောက်နေတယ်ပဲဒါတွေ လုံရင်လုံရင်လည်းပဲကိုယ်ဘဝနစ်နာဆုံးရှုံးသွားတာပေါ့လောဘကိလေသာနောက်လိုက်ဒေါသကိလေသာနောက်လိုက်မောဟကိလေသာနောက်လိုက်မာနကိလေသာနောက်လိုက်ဒါတွေရင်းခံပြီးတော့မဟုတ်တာတွေလို့မဟုတ်တာတွေပြောတာဒုက္ခဖြစ်တော့ဒါကာမောကနောက်ကိလေသာဆိုဘယ်မှာသွားဖြစ်လဲဒီဒီအာယုံ၅ပါးပေါ်မှာပဲကိလေသာဖြစ်တယ်နော်ကာမောကဘောအာတဝနဲ့တူတူပဲ ကာမောကဘောကဒေထောဒီကံကာမတဝနဲ့ကာမောကနဲ့တူရအမည်ပဲကွဲတာနော်အဲတော့ तू ကကာမတဝကာမောကဆိုတာဘာလဲဆိုတော့ဒီအာယုန်နဲ့နှစ်သက်တဲ့ကိလေသာကိုလည်းကာမလို့ခေါ်တယ်အဲ့ဒီအာယုန်၅ပါးမှာအာယုန်၅ပါးကိုလည်းကာမတဝလို့ခေါ်တယ်အာယုန်၅ပါးကိုပေါ်မှာဘုန်းကြီးနဲ့ဆွမ်းလန်းတွေ့တာမြတ်နိုးပြီးတော့ဒုက္ခဖြစ်တာပေါ့ဗျာနော်ပြီးတော့မှအဲ့ဒါကာမတဝပြီးတော့ခါကျဘဝတဝ ဘဝကပေါ့နော်ဒီထဲမှာတော့ဘဝဘဝတဝအတူတူပါပဲအဲ့ဒါကြတော့ဒီဘဝတွေကိုတဏှိတက်တာကိုလည်းပြောလို့ရတယ်ဒီမှာကြတော့ကာမတဝကာမတဝကာမဘုံပါတဲ့အတွက်ဘဝတဝတော့ရူပအရူပပေါ့ခုနကပြမာကြီးလို့လို့ပေါ့နော်ဇံရထားတဲ့ခါကျတော့ရူပဘဝအရူပဘဝမှာသွားတွေ့တာ နှစ်သက်တည်တာပဲအဲ့ဒါဘဝတဘဝပဲဘယ်ဘဝရောက်ရောက်အိုနာတိဆိုတဲ့ဒီဒုက္ခတွေကတော့ကြုံရတာပေါ့ဗျာနောက်တစ်ခုကတော့ ကာမတဝဘဝတဝဒိဋ္ဌာတဝဒိဋ္ဌာတဝဆိုအယူဆအစွဲလန်းနေပေါ့ဗျာမိစ္ဆာတိ62ပါပေါ့အဓိကရင်းကံတော့ဟိုဘုန်းကြီးတို့ပရိသသမုပ္ပါဒုံကပြောခဲ့တဲ့မိစ္ဆာဓာတကဝတ္ထု10ပါးပေါ့ဘေမရှိဘူးမေမရှိဘူးကုသကံအကုသကံလုံးရင်ကျိုးမရှိဘူးအဲ့ဒီအယူဆ10ပါးတော့အပြင်းထန်ဆုံးဒိဋ္ဌာတဝါတွေပေါ့ဗျအဲ့ဒါတွေယူဆတွေလွဲနေတော့ဒီ ပယ်လေးပုံကလဲနေအောင်ပါပဲဝိဇာတဝဒါတော့သစ္စာလေးပါးတရားတွေအမှန်တရားမသိဘူးအမှန်တရားမသိဘူးအမှားတရားကိုသိတာအဲ့ဒါကိုပြောတယ်နော်အဲ့ဒီဩဃတရားတွေကိုဗရမခုနကဇမာကြီးကဩဃတရားဆိုငါသိပြီးသားသူကအဲ့လိုဗျငါမသိတာကဒီမှာတော့အဲ့မှာကြည့်လိုက်ဩဃတိဟုသောပဂရိရေရင်ဒီတတ္တဝါမြောက်လွှမ်းမိုးနှိမ့်ဖြစ်တတ်သောအကြောင်းဆိုတာနော် ဩဃဆိုတော့ပဂရိခုနရေလှိုင်းရေပြင်းကိုဩဃလို့ခေါ်တယ်ခုနကာမောကဘောကဒီတော့ဝေဇောကလည်းဒီတိုင်းပဲတတ္တဝါတွေကိုလွှမ်းမိုးနှိပ်စက်တပ်ဖြတ်တတ်တယ်ဆိုအိုအောင်နာအောင်သိအောင်ဒါမျိုးတွေအမြဲတမ်းနှိပ်စက်ဘယ်ထိအောင်သွားလဲအဲဘောကတွေတဝါယူဝါဖြစ်အောင်အပေလေးပါးတွေနစ်မြုပ်သွားအောင်လွှမ်းမိုးဖိတတ်တပ်ဖြတ်တတ်လို့ဩဃလို့ခေါ်တော့ဘူးလုံးတော်မြမကြီးကသူကမာနတာနဲ့ပါမိတယ်ဩဃဆိုငါတိတိသား ငါမသိတာဒီဩဃလွတ်အောင်လုပ်တဲ့နိဗ္ဗာန်မသိတာပဲမသိတော့ तू ပါမေးလေမြတ်စွာဘုရားမြတ်စွာဘုရားဒီဩဃ၄ပါးဆိုတဲ့ပင်လယ်သမုဒ္ဒရာကြီးကိုဘယ်လိုကုမြောက်ခဲ့ပါသလဲဘုရားတို့じゃသိတာပေါ့နော် तू ကဒါမာနနဲ့မေးနာလားဒါဒေါသနဲ့မေးနာလားဒါလောဘနဲ့မေးနာလားသိတယ်ဘုန်းကြီးတို့ကတော့ပဲသိလိုက်မှာကမ္မဋ္ဌာန်းဆရာတွေပဲသိလိုက်မှာမသိတဲ့အခါကျဒီကမ္မဋ္ဌာန်းရဆိုးဆိုးမြဲမြဲပြောလို့မရဘူးသင်ပေးလို့လည်းမရဘူး ဘုန်းကြီးတို့ကိုယ်တိုင်ကိုကိုကဘာဆိုင်ဘာကမ္မထာနဲ့တင့်တော်မှမဆုံးဖြတ်နိုင်တော့ယောဂီတွေပေါ့ဘလို့မှမဆုံးဖြတ်နိုင်ဖះမှာတော့ဘယ်သူမှမဆုံးဖြတ်နိုင်ဖះကသာဆုံးဖြတ်နိုင်ဖះကတော့ဒီပုဂ္ဂိုလ်ကဒီဇယကြီးဒီကမ္မထာတန့်ပေးလို့ရတယ်ကျန်တဲ့ပုဂ္ဂိုလ်ကလုံးလုံးလုံးမရအောင်အကြောင်းဘုန်းကြီးကအကြံဉာဏ်ပေးခြင်းတာကတရားတိုးတက်ရင်တော့ကောင်းတော့ဗောဗျာဟောဒီကမ္မထာတစ်ခုတည်းအားထုတ်နေလို့ကိုယ့်ဘဝမှာတိုးတက်တယ် ဟောကမ္မထာသိဉာဏ်နေလည်းဖြစ်တယ်ဝိပဿနာဉာဏ်နေတိုးတက်တယ်ဆက်လောက်ပေါ့ဝိပဿနာဉာဏ်နေမဖြစ်ဘူးဆိုရင်အခက်ခဲတွေကြုံလာဘယ်လိုရှုမှတ်မလဲဒီအဖြေတော့ရှာဖို့လိုတယ်ပေါ့ဗျာဒါကြောင့်ဘုန်းကြီးကနီးမျိုးစုံသင်စေချင်တာကမ္မထာမျိုးစုံသင်စေချင်တာအခုနဗြဟ္မာကြီးကြောင့်ဆက်ပြောမယ်ဖခင်ကသူကမာနတံမေးမေးတော့မာနကြတော့ဖြေလိုက်ပါတယ်သူမသိအောင်ကိုဖြေတာ ငါဗျာရက်လည်းမနေပဲနဲ့သွားလည်းမနေသွားဖို့ရအာမထုတ်ပဲနဲ့ဩဃလေးပါးဆိုတဲ့ပင်လယ်သမုဒ္ဒရာကြီးကိုကူးမြောက်ခဲ့တယ်ဒီလိုဖြေလိုက်ဟောဟိုမှာမြမကြီးဘာမှကိုမသိတော့အခုဘုန်းကြီးတို့တွေလည်းဒါအဲ့ဒီတရားလောက်နဲ့ဒါမြမပြအဲ့လောက်ဖတ်လိုက်ဘာမသိဘူးသူ့ရဲ့မူရင်ထဂရာတွေတီကာတွေကြီးမှနားလဲတယ်အဲ့ဒီခါမှာသူမာနကြတော့ငါသိတာတွေတလုံးမှမပါပါလား ရည်ရလည်းပြောအောင်မယ်ဘုန်းကြီးတို့ဒီနေ့ချိန်နေအင်္ဂလိပ်စာမကောင်းပါဘူးမစိုးရင်တိုက်တဲ့ဆရာတော်ကိုဘုန်းကြီးတို့ဗီယက်နမ်ကျောင်းဆောင်းစေးဗီယက်နမ်ကျောင်းနေတော့ပင့်တယ်ပင့်တဲ့ချိန်ကျငကွာဆိုဒီဆရာတော်ကြီးတို့လည်းသူတို့ဒါတစ်ဖက်ဆောင်းနေတတ်တယ်အင်္ဂလိပ်စာတွေပါသူကျောင်းကတော့လေးလေးလိုက်နှင်ထောက်တယ်ထောက်တော့ဆရာတော်လူမပြားကနေပြီးတော့ဘုန်းကြီးတို့ဆောင်းစေးနဲ့ဆရာတော်ကဘုန်းကြီးနဲ့ဦးမြတ်ဒီပါလေးကတော်တာလှမ်းပင့်တယ်သူကလာကန်ကြီးကြတော့အင်္ဂလိပ်စာတွေဒီဟိုဘောလေးကြက်တာပေါ့ထောင်ကြက်တာ ဆရာနဲ့ကြက်တာမဟုတ်တော့အတန်တွက်ကလည်းမသိကိုယ့်အကိုရမ်းကြက်တာစာအုပ်တွေနဲ့ဘယ်မှာမလေးရှားရင်ရောက်တယ်မလေးရှားရောက်တော့အမေရိကန်ပြောတာဒီတလုံးမှနားမလို့အဲ့တော့သူနဲ့အတူပါတဲ့ပုဂ္ဂိုလ်ပြောတာဆောင်းပွဲလို့ဟေ့ဒိုးကြက်ထားတွေလည်းတလုံးမှမပါပါတော့ကွာအတန်တွက်တွေနားမလို့အဲ့လိုဖြစ်တာအခုလည်းဒီလိုပါပဲ တချို့ဟာတွေကဒီလိုတန်မှန်လေးလာအောင်နဲ့မလုံလောက်ဘူးအဲ့ဒါကိုပြောချင်တာနော်တချို့ကဟာဒီလိုပဲမြန်မာပြန်ဖတ်တာအကုန်သိရမရဘူးဗျတကယ်တကယ်ဟိုစာပေပရိယတ်ဒီသမားတွေတော့မှတကယ်လေးလာမှတခါတည်းယူဆတွေးချော်သွားသေချာမကြည့်မှားသွားတယ်ရှိတယ်ခွင်တို့စာပေကျွမ်းကျင်တဲ့ပုံကိုယ်တွေတောင်းအဲ့ဒါမျိုးမှတ်အဲ့မှာကြည်လိုက်ဖះကဒီမြမာကြီးကိုဗာလေမာနကြောင့်ဟောတာနော်ငါဟာငါဖះရက်လည်းမနေပဲနဲ့ သွားလည်းမနေပဲနဲ့သွားဖို့ရအမထုတ်ပဲနဲ့ဩဃလေးပါဩဃလေးပြတန်တရားဆိုသမုဒ္ဒရာကိုကုမြောက်ခဲ့တယ်ဒီလိုဖြေတယ်အဲ့ဒီအဖြေဟောဓမ္မကြီးနားမလဲနားမလဲတော့ထပ်မေးရတော့ဗောဗျာဟောငါလည်းတခုမှမသိပါလားငါလည်းနားမလဲပါလားအဲ့မှာမာနကြမာနကြတော့မှထပ်မေးပါမြတ်စွာဘုရားတဲ့မြတ်စွာဘုရားကဩဃလေးပြတန်တရားပင်လေသမုဒ္ဒရာကြီးကိုရလည်းမနေပဲနဲ့သွားလည်းမနေကုမြောက်ခဲ့လဲလို့ဆိုပါတယ်တဲ့ ဘယ်လိုရလည်းမနေပဲနဲ့သွားလည်းမနေပဲနဲ့ကုမြောက်ခဲ့ပါတယ်ရှင်ဖျားလို့ထပ်မိပါတယ်အဲ့တော့မာနကြသွားပြီမာနကြသွားတဲ့အတွက်ဖျားကမြမကြီးတဲ့ရက်နေမယ်ဆိုရင်နစ်မြုပ်သွားမယ်သွားနေမယ်ဆိုရင်မျောသွားမယ်အဲ့ဒီလိုငါရက်လည်းမနေပဲသွားလည်းမနေပဲနဲ့တန်တရားရေရင်နဲ့ဖြစ်တဲ့ဩဃလေးပါတန်ရပင်လယ်သမုဒ္ဒရာကိုကုမြောက်ခဲ့တယ်ဒါဖြေလိုက်တော့ ဟိုကတော့ငကိုရေတရားထုတ်ထားတဲ့ပုံကိုဒီလောက်ဟောလိုက်တာမြတ်နားလေသဘောပေါက်နားရင်းနဲ့ကြင့်ရင်းနဲ့ပဲသူကတော့သောတာပန်ဖြစ်သွားချိုးပုဂ္ဂိုလ်များကဟောနားရင်းနဲ့ကြင့်ဒီခေတ်မှာမလွယ်ပါဘူးနားရင်းနဲ့ကြင့်ရင်းနဲ့ရဖို့နားရင်းနဲ့ကြင့်ရင်းနဲ့ရမယ်ဆိုရင်တယောက်မှဟိုအပယ်ကြစရာမရှိတော့တရားဟောတဲ့ပုဂ္ဂိုလ်တွေအများကြီးပဲပြနေတဲ့ပုဂ္ဂိုလ်တွေအများကြီးပဲနော်အခုဒီမှာကြည့်လိုက်ပေါ့နော် ဘုန်းကြီးတို့အဲ့ဒီလောက်နဲ့နားမလည်နဲ့ခုနဩဃဘုန်းကြီးပြောခဲ့ပြီနော်အဲ့လောက်ပြောလိုက်တဲ့ခါကျတော့ဒီမှာဩဃသိသွားပြီဒါမဲ့လို့ခုနဖះပြောတယ်ရက်နေနစ်မြုပ်သွားခဲ့ဘာဆိုမှမသိသွားနေမျောသွားမယ်ဒီမှာလည်းဘာဆိုလို့မှမသိအဲ့ဒါတွေကြတော့ဘုန်းကြီးတို့ထိုင်ရာဒီကာတွေဖွင့်နေကြည်ရပါတယ်စာသင်ရပါတယ်ပြောချင်တာခုလိုပြီးတော့မှတွေသင်ရပါတယ်တကယ်တရားတွေလေ့လာကြပြီဆိုသင်မှပုံနားလဲပါတယ်အဲ့ဒီမှာပြောချင်တာအဲ့ဒီမှာကျတော့ဘုန်းကြီးတို့ အများကြီးဖွင့်သွားတဲ့ထက်ကရာနီးခုနှစ်နီးလောက်ပေါ်ရတဲ့မျောတဲ့နေရာကိုပြောသွားတယ်အဲ့တော့ဒီနေ့ခုနတနီးလောက်ဘုန်းကြီးပြောပါမယ်ပရမရက်တယ်ဆိုတာဟိုဓမ္မစကြာတောင်းတဲ့အတူတူပဲဓမ္မစဓမ္မစကဗုဒ္ဓနာတောင်းတယ်ရက်နေတယ်ဆိုကာမဒုက္ခဏိကလူယောဂကိုပြောတယ်ရက်နေတယ်ဆိုတာဒီတရားတွေအမထုတ်ပဲဒီဒီအပြောအာယုန်တွေခံစားနေတာနော်တချို့ကဟော enjoy your life ဘာညာနဲ့ဒါမျိုးပေါ့ဒီဘဝမှာပျော်ပျော်နေဆိုတာမျိုးတွေနဲ့ဒါမျိုးယူဆတွေပေါ့ဗျာအဲ့ဒါရပ်နေတာပဲနော်ဒီအာယုံ၅ပါးကာမဂုဏ်တရားတွေနဲ့ခံစားသုံးဆောင်နေဘာဖြစ်မလဲအချိန်ကြအိုအားမှာပဲနားမှာပဲသိရမှာပဲအဲ့ဒါကြောင့်မို့ဒီဘဝထဲမှာပြန်နစ်မြုပ်သွားတယ်ဘဝတွေကလွတ်မြောက်သွားတာမရှိဘူးဒါတွေနဲ့ချိန်ကုန်နေရင်တော့နစ်မြုပ်သွားတယ်လို့ဆိုတာပဲနော် အပြောအာရုံနဲ့နေတာကာမဂုဏ်တရားအာယုံ၅ပါးကာမဂုဏ်တရားခုနပြောခဲ့တယ်မြင်စရာအာရုံတွေကြားစရာအာရုံတွေအနတ်အာရုံတွေနော်အစားစရာအာရုံတွေအသုံးဆောင်အာရုံတွေဒါတွေနဲ့ဘုန်းကြီးတို့တွေပေါ့နော်နှမျိုးပြောရင်သားအာရုံသမီးအာရုံပစ္စည်းအာရုံတွေနဲ့ဘုန်းကြီးတွေဆိုတော့ကြောင်းအာရုံတွေနဲ့တပတ်အာရုံတွေနဲ့ချိန်ကုန်းနေတာလေဒီတဲ့နစ်မြုပ်သွားမှာပဲဒါကိုလွတ်မြောက်မလုပ်ဘဲနဲ့ဒါရင်းနဲ့ချိန်ကုန်နေဒီတဲ့နစ်မြုပ်သွားအဲ့ဒါကိုရပ်နေတဲ့သဘောမျိုးပြောတယ်ဖခင်ကအဲတော့ ဓမ္မစကြာတုတ်လို့ပြောရင်ကာမဒုက္ခနိကနုယောဂနဲ့လူယောဂခေါ်တဲ့အာယုံ၅ပါးကာမဂုဏ်တရားတွေနဲ့မျောနေမယ်ဆိုရင်တော့အိုနာသေးဆိုတဲ့ဘဝတွေကြုံအောင်ပါပဲဆက်တက်ဆက်တက်ကြုံနေတဲ့တွဲနင်းမြုပ်နေတာပဲအဲ့ဒါရနေတာနင်းမြုပ်သွားတယ်သွားနေမျောနေမယ်ဆိုဒါကတော့အတ္တကိလမထာနုယောဂလမ်းစဉ်ကိုပြောတယ်ကျင့်တော်ကျင့်နဲ့နီးမမှန်လမ်းမမှန်နဲ့ကျင့်တာပဲဗျာ နိမလမ်းမှကျင့်တော့ဘာဖြစ်လဲဆိုတော့ဝိပဿနာတွေလွတ်အထုတ်တယ်ဉာဏ်ကတက်မလာဘူးပေါ့ဗျာပင်မမအထုတ်တယ်ဉာဏ်ကရမလာအဲ့ဒါမျိုးပင်မမအထုတ်တယ်ဉာဏ်ဖြစ်ရင်ကောင်းတာပေါ့ဉာဏ်မဖြစ်ဖဲနဲ့နေတော့ပင်မနာရှိတာတချို့ကြတော့ဟိုပင်လဲပင်မနဲ့ညာလဲမဖြစ်တဲ့နီးရလဲမှားနေတယ်အဲ့ဒါမျိုးပြောတာဒီနေ့မှာအတ္တကိလမတန်မျိုးလမ်းစဉ်နီးမလမ်းမားတွေကိုပြောတာပါပင်မမခက်ခဲခဲကျင့်တယ်အဲ့လိုကျင့်မှ နိဗ္ဗာန်ရတယ်လို့ထင်တာကိုဒါဟိုးခက်ခက်လာရှိတာအခုခက်လည်းရှိတာကိုပေမှခံပြီးကျင့်တယ်ဘာညာမှမဖြစ်ဘူးဘာညာမှမဖြစ်ဖက်နဲ့ကျင့်နေတဲ့ဒါတန်တရားလွတ်မြောက်ကြောင်မဟုတ်ဘူးတန်တရားဘွားရီကြောင်မှမျောနေအောင်ပဲဒါကြောင့်နီမလမ်းမနဲ့ကျင့်နေတဲ့ဘာညာမှမရတဲ့တွေ့ဘာဖြစ်မလဲဘွားရီဟာတွားနေတဲ့သဘောမျောနေတဘွားကြီးတော့ဖြစ်နေအောင်ပါပဲ အိုးနေအောင်မှသေးနေအောင်မှနားနေအောင်မှအိုးနားသေးဒီဘဝတွေတခုတခုကျုံနေတာကိုတန်တရားမှာမျောနေတဲ့သဘောမျိုးပြောတာပါနော်ဒါကြောင့်မို့အဲ့ဒီလိုဒီနီမလာမအစွန်းတစ်ဖက်ကိုမကျင်မဲနဲ့မေဇိမာပရိပရာလမ်းစဉ်နဲ့မဂ္ဂင်၈ပါးလမ်းစဉ်နဲ့အာနာပါနအာကျင့်ကြအထုတ်ပြီးငါဒီဩဃ၄ပါးလွတ်မြောက်ခဲ့တယ်ဘုရားအဲ့လိုဖြေသွားတာချုပ်ပြောရတယ်ပြီးတော့ပြန်ပြောပါမယ် ရက်နေဖရာဖြေတာကနောက်ဆုံးအဖြေကရက်နေနစ်မြုပ်သွားမယ်သွားနေမျောသွားမယ်ငါရက်နေတာမဟုတ်ဘဲနဲ့သွားနေတာမဟုတ်ဘဲနဲ့တန်တရားရေပင်ခေါ်တဲ့ဩဃလေးပြတန်တရားဆိုတော့ပင်လဲသမုဒ္ဒရာရကုမြောက်ခဲ့တယ်ဒီလိုဖြေတယ်နော်အဲတော့ရက်နေတာဆိုဘာလဲဆိုရင်ကာမဒုက္ခနိကနုယောဂဆိုဓမ္မစကြာတော့တယ်မှာပါတယ်အာယုံ၅ပါးဒီနဲ့ချိန်ကုန်းနေတာမျိုးချိန်ကုန်းနေရင်တော့ ဒီအာယုန်နဲ့ချိန်ကုန်နေရင်တော့ဘာဖြစ်မလဲ။အိုနာသေးဆိုတဲ့ဒီတန်တရားတဲ့နစ်မြုပ်သွားမှာပဲ။အိုနာသေးဒီအိုနာသေးအိုနာသေးအိုနာသေးဒီလိုနဲ့ဆက်တိုက်ဖြစ်နေတဲ့အတွက်တန်တရားတဲ့နစ်မြုပ်နေတယ်လို့ခေါ်ပါတယ်။အော်တန်တရားတဲ့နစ်မမြုပ်အောင်ကျင့်တယ်။သွားနေမျောတယ်ဆိုတာကျင့်တော့ကျင့်ပါရဲ့။ဘာကျင့်လဲ။နီးမလမ်းမတွေကျင့်တာ။နီးမမှလမ်းမမှနဲ့ကျင့်တာ။နိဗ္ဗာန်ကိုရမယ်ထင်ပင်ပမခက်ခဲအထုတ်တယ်။ အဲလိုကျင့်ကြအထုတ်ပဲပင်မနာပဲဘာအသိဉာဏ်မှဖြစ်မလားအသိဉာဏ်ဖြစ်ရင်ဘုန်းကြီးခုနပြောခဲ့တယ်ကိုမူရာနှုတ်ပြီးမကောင်းတဲ့ကိုမူရာတွေထိန်းနိုင်နိုင်တယ်မကောင်းတဲ့နှုတ်မူရာထိန်းနိုင်တယ်မကောင်းတဲ့အကုသိုလ်စိတ်တွေထိန်းနိုင်တယ်မကောင်းအပူတွေထိန်းနိုင်တယ်ဒါကိုကြည့်လို့ရပါတယ်ကြည့်လို့မြင်ပါတယ်နော်အဲ့လိုမထိန်းနိုင်ဘူးဘုန်းကြီးတို့လုံနေတဲ့တရားတွေကဘာမှမတိုးတက်ဘူးဆိုတာတွေဘာတစ်ခုမှမထိန်းနိုင်မထိန်းနိုင်နေတော့ ခုနကိုယ်မူရတဲ့လည်းမကောင်းတာတွေလုပ်နေမယ်နှုတ်မူရတဲ့ကြမ်းကြမ်းထမ်းရိုင်းဆိုင်တွေပြောနေမယ်စိတ်တက်တည်းလည်းအောက်တန်းကြနေမယ်အများအားပူဆွေးနေမယ်ဆိုရင်တော့ဘုန်းကြီးတို့တွေတန်တရားထဲမှာမျောနေအောင်ပါပဲတပွားတပွားဖြစ်နေအောင်ပါဘုရားအဲ့ဒါပြောတယ်အာရက်နေတာမဟုတ်ဘူးရက်နေနစ်မြုပ်သွားမယ်သွားနေရလည်းမဟုတ်သွားနေမျောသွားမယ်အဲ့လိုရက်နေတာမဟုတ်ပဲသွားနေတာမဟုတ်ဒီအဆုံးနှစ်ဖက်ပေါ့ဗျာဒါရောဗျာကာမတုခဏိကနုယောဂပြောအောင်လည်းချိန်ကုန်မနေဘူး အတ္တကိလမထာနုယောဂပင်မမခက်ခဲအကျင့်နေလဲကျင့်ချုပ်တဲ့အကျင့်ကြအထောက်တာမဟုတ်ဘူးမဂ္ဂင်၈ပါးလမ်းစဉ်ဆိုမရိမေစီမပရိပလမ်းစဉ်နဲ့အာနာပါနာကိုကျင့်ကြအထောက်ပြီးတော့တန်တရားရည်ပြင်းကြလွတ်မြောက်ခဲ့တယ်ဒီလိုဟောပြောဆုံးဆုံးမသွားတာပါနော်ဒီနေ့ဘလောက်နဲ့သိမ့်မယ်နော်ဒီနေ့ဟောပြောတဲ့တရားတော်များကိုကြားနာတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ် ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာ